ဒီနေ့2020ခုနှစ်ဒီဇင်ဘာလ12ရက်စနေနေ့ညနေ9:00နာရီအချိန်သံဃာစကုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထံလမ်းစဉ်အပိုင်း80ရောက်သွားပါပြီ။ဘုန်းကြီးတို့ပညာကျင့်စဉ်ပိုင်းကြီးပြောတော့နည်းနည်းတော့မှုရှိတယ်ခက်ခဲမှုရှိတယ်။ဒါလေးကိုသိခံပြီးတော့နာယူကြဖို့လိုပါတယ်။ဘုန်းကြီးတို့ ဓမ္မနုပဒနာဘိုင်းမှာနိဝေနရှုမှတ်တဲ့ဒီပြောတော့ဒီနိဝေနရှုမှတ်တဲ့ဒီနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့တုတ်တစ်ခုကိုဘုန်းကြီးပြောခဲ့ပါတယ်ဒီတုတ်ကတော့အရိယဝါဒတုတ်ပါပဲအဲ့ဒီတုတ်မှာအရိယဝါဒတရား7ပါးအဲ့ဒါတွေဘုန်းကြီးတို့အစင်မပြပြောနေအရိယဝါဒတရား7ပါးတွေဟာခုနှစ်ထီအောင်ပြီးသွားပြီနေ့ကျန်တာတွေပြောဝင်နော် ရိယဝတ္တတရားဒီနေ့မှနာယူတဲ့ပုဂ္ဂိုလ်ကြဆက်စားလေးရှိတော့ရှင်းတော့ဆက်စားလေးရှိအောင်ထပ်ပြောပါအရိယသူတော်ကောင်းမှရင်ဘယ်ပုဂ္ဂိုလ်မဆိုရှေးတုန်းကလည်းဒီတရားတွေနဲ့နေသွားတယ်ခုခေတ်မှာလည်းဒီတရားနဲ့နေကြတယ်အနာကအရိယသူတော်ကောင်းတွေလည်းဒီတရားနဲ့နေကြမယ်ဒါကြောင့်အရိယဝတ္တတရားလို့ခေါ်ပါတယ်အဲ့ဒီအရိယဝတ္တတရားတွေကနံပါတ်1တတိအဆောက်ရှောက်တစ်ခုအခိုင်အမာရှိရမယ်တတိမြဲနေအောင်ခိုင်မာနေအောင်ကျင့်ရမယ် နံပါတ်1ကမိယာ၄ပါးရှိရမယ်မိယာ၄ပါးနဲ့ပတ်သက်ရင်တော့သာဝနေရေးဆေးပေါ့ဗျာဒါနဲ့ပတ်သက်ပြီးသုံးဆောင်တဲ့အခါမှာညံလေးနဲ့ရှင်ပြီးဆင်ញင်သုံးဆောင်ဖို့ဒီလောကအလိုက်အခုဆိုရာသူရအေတော့အေတဲ့ရာသီအေတွေသိခံနိုင်ဖို့အပူကိုသိခံမရမယ်အတန်နေဘေပဝဉ္ဇအပြစ်ပြောတန်နေဒုက္ခဝနာတွေသိခံညံနဲ့ဆင်ញင်သိခံမယ် ဘေးရနေတဲ့ဖြစ်စေတတ်တဲ့နေရာရောညာနဲ့ဆင်ကြီးပဲသွားလာချောင်းရတာပေါ့နော်နောက်တစ်ခုကတော့ကိုယ်စိတ်ထဲမှာမကောင်းတဲ့အတွေးတွေဝင်လာရင်ညာနဲ့ပဲဖြောင်းရမယ်ဒါကနံပါတ်1အရိယဝတ္တတရားပေါ့နံပါတ်1အရိယဝတ္တတရားမိရ၄ပါးရှိခြင်းဆိုဒါကိုပြောပါနံပါတ်3ကတော့အစိုးတရား၅ပါးကိုပယ်ရမယ်ဆိုနိဝေနတရား၅ပါးပြောတော့ပါဒီနိဝေနတရား၅ပါးဘုန်းကြီးတို့တဏ္ဍာမဝင်လာရင်တရားထုတ်ရကပို့ဆိုးတယ်နော် ဒါကြောင့်ဒီရှုမှတ်တဲ့နေဒီကထားပြောဒီနိဝရဏတွေဝင်လာဘယ်လိုရှုမှတ်မလဲဒါတွေပြောခဲ့ပြီဒါကိုသုတရား၅ပါးကိုပယ်ခြင်းနံပါတ်၄မျက်စိနားလေးကကိုယ်စိတ်မှာတတိတမစဉ်နဲ့လောဘဝမ်းသာမှုလည်းမဖြစ်ဒေါသဝမ်းစိတ်ဆက်စိတ်ပြဝမ်းနဲ့ကိုယ်လည်းမဖြစ်အောင်နေနိုင်ရမယ်နော်ပေါ်သမျှအာယုန်လေးကိုအတိလေးကကြည့်နေရမယ်အတိလေးကကြည့်ဥပ္ပခါသဘောပါ အဲ့လိုလေးသီလကတ်ကြည့်နေရင်ဝန္တာလည်းမဖြစ်ဘူးစိတ်ဆိုးစိတ်ပြတ်တာလည်းမရှိဘူးအဲ့လိုကတ်ကြည့်ဖို့ဆိုတတိညာလိုပါတယ်နောက်တစ်ခုကတော့ဗာလဲဆို အတွေးမြင်ဟောင်းများကိုဆုံးရမယ်ဘုန်းကြီးတို့ခေဆက်ဆက်ကဘိုးဘေးပြီးပြင်ပါဘောပတိဘိုးဘွားတွေယူဆခဲ့တဲ့အတွေးခေါ်ဟောင်းတွေအများကြီးရှိတော့အဲ့ဒီအတွေးခေါ်ယူဆဟောင်းတွေဒီဖရာတရားကြားနာပြီးတော့ ကိုယ်တဏ္ဍမှာတွေးခေါ်ယူကဆောင်းနေရှိတယ်အဲ့ဒါတွေကိုဖထုတ်ပြအောင်စွန့်ပြအောင်နော်တရားတွေဒါကြောင့်ဘုရားဒီမှာစနေတကြဟောတယ်တချို့ဓမ္မတွေလည်းရှောက်ပါတယ်ငါကကိုယ့်ရဲ့အထင်မှာကိုယ့်ဟာကိုယ်ထင်ထားတဲ့ကိစ္စတွေအများကြီးရှိတယ်ဘုန်းကြီးတို့ပါဝင်လည်းဒီတိုင်းပဲစာပြန်ပြည့်လိုက်တော့ငါအမတ်တွေလွဲနေတယ်ရင်တော့ဟာတွေခုတကယ်ဘုရားဟောတာတစ်မျိုးပဲခက်တလေ ဟိုကြောင်းနောဝနဲ့မှတ်လိုက်တာတကယ်တော့ဟိုလိုစာပဲပေနဲ့ဘုန်းကြီးတို့လည်းမှတ်ခဲ့တာမဟုတ်ဒါတွေကဖြစ်တတ်တယ်တတိလွတ်ရင်ဒီလိုတွေဖြစ်တယ်အဲကြောင့်အဲ့ဒီအတွေ့အမြင်ဟောင်းတွေကိုဒီလိုဓမ္မသင်္นานတွေတက်ပဲဆရာတော်ဟောဟောတပါနာပါအဲလိုကောင်းပါငကိုကအမှန်တိုင်းသိလိုက်ကိုယ်အတွက်ငကိုကအတွေ့အောအမြင်ဟောင်းတွေဆွလို့လို့ရတော့နောက်ရှာဖွေမှုအလုံးပယ်ရမယ်ဒါလည်းပြောခဲ့ပါ နော်ရှာဖွေမှုအလုံးကအပြောအောင်နေရှာတာဘဝတွေရှာတာနော်အကျင့်နဲ့ပတ်သက်ဟိုအကျင့်ဟိုနှုတ်နှုတ်ဒီအကျင့်ဟိုနှုတ်နှုတ်ဒီလိုလိုက်လို့မဆုံးအကျင့်တွေရှာနေတာဒါကြောင့်ဘုန်းကြီးတို့တွေအခုလိုစနေတကြဘုရားဟောတာတွေတရားတွေနဲ့သင်ယူထားရင်တော့ဟိုကိုပဲလမ်းသွားမယ်ဆိုဒါအထူးရှာစရာမလိုတော့ဘူးအသိသွားပြီအဲ့ဒါမျိုးဆရာတော်ကြီးတွေသူလည်းတိတိကျကျဟောတဲ့တရားတွေအများကြီးရှိပါတယ် ဒီတိုင်းမှာဘုန်းကြီးတို့လိုက်လိုက်လိုက်နာကျင့်သုံးဖို့ပဲအဲနောက်တစ်ခုကတော့ဗာလဲဆိုတော့ရှုပ်ထွေးနေတဲ့အတွေးများမရှိရဘူးဒါအများဆုံးဖြစ်တတ်တဲ့အရာတွေပဲနော်မကောင်းတဲ့အတွေးတွေဝင်လာတယ်အဲ့ဒီအတွေးတွေကလက်ခံပြီးတော်တော်နေရထိုင်ကြတယ်မကောင်းတဲ့အတွေးတွေဝင်ထားလို့ရအဲဆိုရင်မူပူပါမှုဒါမျိုးတွေဖြစ်တော့အဲ့ဒါတွေ ဒီအတွေးတွေကိုလည်းရအောင်လုပ်ရတယ်အတွေးကြောင့်ဖြစ်ပေါ်လာတဲ့ဒီသူတို့ရဲ့ side effect ခေါ်တော့ဗောလေနှလုံးသားမှာတင်းကြံနေတာတို့ခန္ဓာဝိမိမတာဖြစ်ကြံနေတာဒေါသဖြစ်ဒေါလောဘဖြစ်ဒါမျိုးဆိုပို့ဆိုးတယ်ပြင်းပြင်းထန်ထန်ဖြစ်ပို့ဆိုးတော့ဗောအဲ့လိုမျိုးအဲ့ဒါတွေကတော့တကယ်ပြောက်တာတော့ယဟနာမှာပြောက်ပါတယ်ဟိုလိုတာမန်ပုဂ္ဂိုလ်များတော့မပြောက်ပါဘူးခဏတရင်ကငြိမ်းအောင်လုပ်နိုင်ကိုမဆိုးဘူးပေါ့တကယ်ငြိမ်းအောင်လုပ်တာတော့ ရှုပ်ထွေးနေတဲ့အတွေ့များမရှိအောင်ဆိုတော့ဘုရားရဟနာများပဲငြိမ့်နိုင်တယ်ကျန်တဲ့ပုဂ္ဂိုလ်ဒီတွေ့တွေကတော့မငြိမ့်ပါဘူးဒါပေမဲ့လို့ကိုအတိုင်းတာတကူတည်းငြိမ့်နိုင်ရင်ကိုယ်အတွက်ကြိုးရှိတော့ပါပဲနောက်ဒီနေ့ပြောချင်တာပါလေဆိုတော့ပတ္တတကာယသင်္ခါရောဝင်လေထွက်လေချုပ်ငင်းအောင်ကျင့်ရမယ်ဒါလေးပေါ့ဒါလေးသိဖို့ဒီနေ့ဒီဟာအဓိကပြောပါ ဒီကတော့ဒါကျင့်စဉ်နဲ့လည်းဆိုင်တော့ဗောဗျာအာနာပါနကျင့်စဉ်မှာပဲအဲဒါအာနာပါနကျင့်စဉ်ကိုနားလည်ထားမှဘုန်းကြီးကဒါနဲ့ပတ်သက်ပြီးတော့ဘယ်လိုကျင့်ရမလဲဘယ်လိုလုပ်ရမလဲဒါသိရမှာဗောဗျာအာနာပါနကျင့်စဉ်ပြီးဒီဘုန်းကြီးတို့စာပင်ကလည်းပြောခဲ့ပါတယ်စာပင်ကပြောခဲ့တဲ့ခါကကျတော့ကျင့်သိချေချေပြတ်ပြတ်ပြောခဲ့ပါတယ်ချေပြတ်ပြတ်ပြောတော့ချိုးတကမာကြီးတွေဒကာကြီးတွေရှောက်ပါတယ်ဘုန်းကြီးတွေ ဇံပိုင်းတွေဆိုတော့ဆရာတို့ကြက်ပြနာဘုန်းကြီးလည်းကြက်ကြက်ပြန်ပြောတော့အကြိုက်ပြောရတော့ဒီတော့သူတို့နားမလည်တာတွေကများတော့နားမထောင်ဘူးဒီတော့အဲ့ဒီအရာတွေကြော်ခဲ့တယ်ဆိုတော့ဒါမျိုးတွေ၆ကြဘုန်းကြီးတို့ပါတိုက်တွန်းခဲ့ရတယ်ကြော်မပြစ်ပါနဲ့ကိုလက်ခံနိုင်များနားထောင်ပါဘာဖြစ်လို့လဲဆိုတော့ဘုရားတရားတော့တော်တော်များများဒီဇံပိုင်းတွေနဲ့ပတ်သက်တာတွေအများကြီးတွေ့လိုက်တယ်အဲ့လိုပြောလာရင်ကိုကဒီဇံပိုင်းအခြေခံနေပြီးဘာပြောမှန်းကိုမသိဘူး စာပေသင်ထားတဲ့ပုံကိုယ်တွေတောင်မဒီလိုညီငွေတရားဓမ္မကြီးတို့တခါကြီးတို့ညီငွေတာဆိုဘုန်းကြီးအပြစ်မပြောလို့ဘုန်းကြီးတို့ကိုယ်တိုင်ကဒီလုပ်ငန်းစဉ်တွေမလုပ်ခင်ကဟိုအဲ့လိုမျိုးတွေပြောလိုက်ရင်တိတ်နားမထောင်ဘူးဝိပဿနာအလုပ်ပိုင်းတွေပေါ့အဲမျိုးတွေအဲလုံးလုံးလိုက်နားထောင်လိုက်လုံးလိုက်နားတော့တပြည့်ပြည့်သဘောပေါက်သွားတယ်ဒီတော့ဒီနေ့ဝင်လေထွက်လေအောင်ငင်းအောင်သူကကျင်းရ မင်းအောင်ကြရမယ်ဆိုတော့ဒီကျင့်နည်းလေးသိဖို့လိုတော့ဗောနော်။ဝင်လေထွက်လေရတော့အဲဒီကျင့်နည်းကိုလည်းဒီဆရာတော်ဘုရားကြီးကဝင်လေထွက်လေရှုမှတ်တဲ့ခါကျဒီလေးကိုရှုမှတ်တဲ့ပိုင်းမှာဘုန်းကြီးတို့နှမျိုးကမ္မထာနှမျိုးဖြစ်နိုင်တာဗောနော်။လေရှုမှတ်တဲ့ခါမှာလေကမထင်ရှားလို့လေထိတဲ့နေရာအာဆိုင်ရလေထိတဲ့နေရာအာဆိုင်လိုက်လို့ရှိရင်ပူရာရည်တာတောင်းတာတင်းတာတွေ့သွားရင်အဲ့တော့သွား ဝိပဿနာရှုတော့ကအဲ့လိုမျိုးသွားရှုလိုက်ရင်တော့ဓက္ကမထံပြောင်းသွားဘုန်းကြီးကိုယ်တိုင်အဲ့လိုမျိုးလဲနာအကြာကြီးကြုံမှုတယ်အာနာပါနဆိုလေးကိုကြည်တာအဲ့လိုမျိုးမှတ်တာနော်လေးကိုတက်တက်ကြည်တဲ့သဘောဟာအာနာပါနကမ္မထံဓာတ်သဘောပူရာဤတာတောင်းတာတင်တာအဲ့ဒါတွေကြည်လိုက်ပါလေဓာတ်ကမ္မထံအဲ့လိုမှတ်ထားမယ်နော်အခုကဘုန်းကြီးတို့အာနာပါနအကြောင်းပြောမယ်အာနာပါနအကြောင်းပြောတဲ့အခါကျတော့ဒေဒီဆရာတော်ဘုရားရတော့တတိမြေယပထမတုမာတုရှိတိ လုံးစုံချင်းရာလုံးစုံမင်းရာတာနဲ့တာစာမငြိမ်းပြီးဘုန်းကြီးတို့အာနာမနာကမ္မထံသင်္ကာစာတို့ကမှတ်စုနေတာကြီးနောက်ကြအဲ့ဒီမှတ်စုလေးတွေကိုယ့်ကိုထုတ်ကြည့်ပေါ့အခုတော့ဒီတိုင်းပဲနားထောင်တာနော်အဲ့တော့ပထမဆုံးကြည့်ရမှာလေဒီအာနာပါနဝင်လေထွက်လေလေးကိုပေါ့ဝင်လေထွက်လေအာယုံလေးပေါ်မှာတတိမြင်အောင်ကပ်အောင်ကျင့်ရမယ်ဒါကိုတတိမြင်ရပထမ မင်းအောင်ကောင်းကြည့်နေတော့ဖြည်းဖြည်းနဲ့ဘာဖြစ်လာမလဲအဲအတူရှိသိလာမှာပေါ့အတူရှိသိရနေဖြည်းဖြည်းဖြည်းဖြည်းနဲ့ဒီအတူကတော့ဝင်လေထွက်လေဝင်လေထွက်လေကြိုက်တော့ရှည်တဲ့အခါကျတော့ဝင်လေလို့ကိုယ်စိတ်ကပြီးနေသူကမပြီးသေးထွက်လေလို့ကိုယ်စိတ်ကပြီးနေသူကမပြီးသေးဘူးအဲဒါမျိုးအဲ့လိုမကြိုက်တဲ့အခါကျဒီလေးတစ်ခုလုံးရအစအလယ်ဆုံးအကုန်သိအောင်မှမယ်ဒါကိုပြောတာပေါ့ဗျာပြီးတော့စမှငြိပြီးဒါလေးတွေဆရာတော်ဘုရားကြီး အဲ့လိုဝင်လေဝင်လေထွက်လေတစ်ခုလုံးရစလဲဆုံးကတ်ကျင်းကျင်းကျင်းကျင်းနဲ့ပထမဟိုလေချောင်းလေဟာထင်းထင်းရှားရှားကြီးပေါ့ချောင်းကြီးထုတ်ချောင်းကြီးလို့တွေ့မှဖြည်းဖြည်းဖြည်းဖြည်းနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်နော်သူကပထမတော့ဝင်လေထွက်လေရဲ့ကျင့်စဉ်ကငြိမ်းအောင်ကျင့်အောင်ပတ္တမြကာယသင်္ခါရနော်ဝင်လေထွက်လေကိုငြိမ်းအောင်ကျင့်ငြိမ်းရနေပါလို့မလဲတိမ်မွေ့အောင်ကျင့်ပထမရှုချက်ရှုချက်ရှုချက်နဲ့သွားရီးမြောက်ကမြည်နေတယ် ဘုန်းကြီးတို့လည်းမြည်တာပဲအကုန်မြည်တယ်နော်အဲဒီဖြည်းဖြည်းနဲ့မိုင်းမှမြင်တဲ့တိမ်မွေ့လာတယ်အဲ့မှာလေဘုန်းကြီးအတွေ့အကြုံတစ်ခုပြောမယ်နော်ဘာလဲဆိုတော့ဒီဝင်လေထွက်လေရှုမှတ်တဲ့ပုံကဓကမနာရှုမှတ်တဲ့ပုံကမတူဘူးဝင်လေထွက်လေရှုမှတ်တဲ့ပုံကသူများနဲ့အိတ်ထက်ခါပြေဘာပြေပြေဒီဟောက်တန်နေပါလေတတိထားအိမ်ပေါ့လေဟောက်တန်နေပါလေဖြစ်တာနဲတယ်ဘာဖြစ်လို့သူကဝင်လေထွက်လေရှုမှတ်နေကြဝင်လေထွက်လေသူရှုမှတ်လို့အာကောင်းလေလေ တိမ်မွေးလေးလေးတိမ်မွေးတယ်လို့ဖြစ်တာဘုရားဓကမထာထုတ်တဲ့ပုံကိုညာညမှာညီညူအော်ဟစ်အဲ့လိုမျိုးတွေအများကြီးတွေ့ဘူးတယ်ဘုန်းကြီးချင်းညက်နော်လူတော်မဟုတ်ဘုန်းကြီးတို့တခါနဲ့တူနေတဲ့အဲ့လိုအိတ်တဲ့ခါမှကြုံဘူးတာအဲ့တော့တော့ဝင်လေထွက်လေနောက်ဆုံးကျင့်ရမှာပါလဲဆိုငြိမ်သက်အောင်တိမ်မွေးအောင်ကျင့်ရမယ်ငြိမ်သက်တိမ်မွေးရနေငြိမ်တော်အောင်ကျင့်ရမယ်ငြိမ်တော်အောင်ကျင့်တယ်ဆိုပါလဲဆိုဒီဝင်လေထွက်လေချုပ်တော်အောင်ကျင့်ရမယ်ပြောတာ ပြန်ပြောမယ်နောက်ဆုံးကဘာလုပ်မလဲငြိမ်သက်အောင်တိမ်မွေးအောင်ကျင့်ရမယ်ငြိမ်သက်တိမ်မွေးအောင်လည်းဘယ်လိုပြန်ငြိမ်သွားအောင်ကျင့်ရမယ်ပထမဝင်လေတွက်လို့ရှုချက်ရှုချက်နဲ့မြည်နိုင်ရောငြိမ်ငြိမ်သွားအောင်ကျင့်ရမယ်နော်ငြိမ်သက်အောင်ကျင့်ရငြိမ်သက်အောင်ကျင့်ကျင့်လိုက်ပြည့်ပြည့်လျာတိမ်မွေးတိမ်မွေးတိမ်မွေးတိမ်မွေးလာလိုက်မယ်နော်အဲ့ဒါကိုတိမ်မွေးအောင်ကျင့်အဲ့ဒီတိမ်မွေးရတဲ့တစ်ဆင့်ဘာဖြစ်သွားမလဲငြိမ်သွားအောင်ကျင့် ငြင်းအောင်ကျင့်တယ်ဆိုတာပါလေနောက်ဆုံးဝင်လေထွက်လေချုပ်သွားတာပြောတာအဲ့ဒီဘယ်ကမှချုပ်တယ်လဲမေးသုဒ္ဓဆံရောက်မှချုပ်ပါသုဒ္ဓဆံရမှချုပ်တယ်သုဒ္ဓဆံမရသေးရင်တော့ဒီဝေလေထွက်လေဟာငြင်းအောင်တိမ်မွေးအောင်ငြင်းငြင်းအောင်တိမ်မွေးအောင်ပဲကျင့်လို့ရသုဒ္ဓဆံရောက်မှငြင်းအောင်ကျင့်လို့ဒါလေးကိုပြမှတ်တာနော်သုဒ္ဓဆံမရမီမှာတော့ဘယ်လိုကျင့်ရမလဲငြင်းအောင်တိမ်မွေးတက်အောင်တိမ်မွေးအောင်ကျင့် သုဒ္ဓဇာရသွားရင်တော့ဒါကအဲငြိမ်းသွားကြည်ရတယ်ဒီလိုမှတ်တာအဲတော့ကျင့်ပုံနည်းလေးပြန်ပြောပါမယ်ဒါတွေကတော့ကျင့်နည်းနဲ့ဆိုင်သွားတဲ့အတွက်ပြန်ပြန်ပြောနေတာဓမ္မအဲဒီဆရာတော်ကြီးကတတိမြေကပထမတတိလေးကပ်ပြီးကျင့်တဲ့နည်းတတိမြဲသွားကျင့်တဲ့နည်းပေါ့အဲကြောင့်တတိမြေကပထမဒီဝင်လေးထွက်လေအာယုံလေးပေါ်မှာတတိကောင်း ကျင့်အောင်များသောအားဖြင့်ဒီဘုန်းကြီးတို့လူငယ်တွေပါတွေဆိုရင်အတွေးများတဲ့ပုံကိုယ်တွေဆိုရင်ဒီကမ္မထတော်တော်ကောင်းတယ်အတွေးအကြံများတဲ့ပုံကိုယ်စဉ်းစားတွေးတောမှုတွေများတဲ့ပုံကိုယ်ဒါမြန်မြန်ရက်လွယ်တယ်ပြတ်လွယ်တယ်ဆိုပြီးတော့သူအကျိုးမှတိုက်ရပြောသွားခါတလေဘုန်းကြီးတို့တွေးကြံများတဲ့ပုံတခြားကမ္မထမှတ်နေဒီလိုပြောင်းခိုင်းတတ်တယ်အဲ့လိုဒါမဲ့ကိုမတခါမှမကြည့်ဘူးနဲ့ပြောင်းခိုင်းလေသူကကျင့်တတ်ဖို့မလွယ်ပြန်ဘူးအဲ့ဒီပြဿနာရှိလို့တော့ကိုကဒီကမ္မထ မကြင့်မိဘကိုလည်းနားထောင်တာပဲဘာဖြစ်လို့လဲဆိုကိုယ်မှအဲ့ဒီလိုအတွေးအာရုံနဲ့ဝင်လာရင်ကိုယ်ရှုပြောင်းမြင်မှလို့လွယ်တာပေါ့ရှုတောင်းလောက်ထားမယ်နော်အဲ့တော့လေကအာနာပါနဆိုလေကိုကြည့်တာလေကလည်းဒီတိုင်းကြည့်လို့မမြင်ဘူးပဂရိမျက်စိနဲ့ကြည့်လို့မလွယ်ဘူးလေလေဆိုတာဟိုတစ်ပင်တွေလေတိုက်နေတော့လေတစ်ပင်တိုက်ဟောလေတိုက်တာပါလားကိုယ်လေတွေကတိုးလိုက်လေထိပါလားဒါမျိုးမြင်ဟိုတရားမြင်ဖို့ခက်တယ် နှာခေါင်းမှာဝင်ထွက်သွားတဲ့လေလေဒီလိုပဲမြင်ဖို့ခက်တာပဲမြင်ဖို့ခက်တော့ဘာလို့ရလဲဆိုထိတဲ့နေရာလေးသတ်မှတ်ကြည့်ရထိတဲ့နေရာလေးသတ်မှတ်ကြအောင်လေလေရှိပါလားလို့သိတယ်ထိတဲ့နေရာဘာလို့သတ်မှတ်လေရှိမှန်းသိအောင်လို့သတ်မှတ်တာပဲအဲ့လိုမှတ်ထားမယ်နော်ဒီဒီအဲ့တော့ထိတဲ့နေရာသတ်မှတ်တဲ့ခါမှာဘုန်းကြီးတို့တက္ကကမ္မဋ္ဌဆရာများဗာတင်ကြလဲဆိုဘုန်းကြီးတို့ခဏပြောပါတယ်နာတိပြနှုတ်ခမ်းများထိရမယ်ဆိုအကြောက်ပါတယ်တော်တော်များများနော်အဲ့လိုဒီ တင်ရတာများတယ်ဆရာသမားတွေဒါပေမဲ့လို့ဘုန်းကြီးတို့ကဒီဒုက္ခမြကိုမထိစေချင်ဘူးဗျာဒုက္ခမြထီအောင်သွားပြီးကြည်လိုက်လို့ဒုက္ခကြီးထူပိန်ပွားတက်လာဒီဒီဟာတွေတင်းနေတာသွားတယ်ဒီပါဇက်ဒီအဲ့လိုတင်းနေတာသွားတယ်ဒုက္ခထီတာကိုမဆက်စေချင်ဘူးဒုက္ခထီတာမသိစေချင်တော့ဘာလုပ်လဲဆိုဒီနှာခေါင်းနဲ့နှုတ်ခမ်းကြမြောင်းလေးရှိတယ်ဒီမြောင်းလေးအလဲကောင်လောက်ဒီနားလေးမှာစိတ်ကကတ်တာကတ်ထားပြီးတော့ပုံမှန်လေးရှုသွင်းလိုက် ပုံမှန်လေးရှုပြန်တော့ဒီနှာခေါင်းဝါထိပံဝင်လေပြန်ရှုထိုင်လိုက်ရှုထုတ်လိုက်တဲ့နှာခေါင်းဝါထိရထွက်လေပေါ့နော်ဒါကြောင့်မို့ခုနကနှုတ်ခေါင်းကိုမထိစေချင်ဘာဖြစ်လို့လဲတင်းနာတွေတောင်းနာတွေတီးလို့ဓာတ်ကမ္မထပြောင်းသွားမှာဆိုပြောင်းသွားပါတယ်အဲဒါကြောင့်နှုတ်ခမ်းမြောက်ထိတာမသိစေချင်ဒါကြောင့်နှုတ်ခမ်းမြောက်ထိတာမသိအောင်နောက်တစ်ချက်ဘယ်လိုလုပ်ရလဲနှုတ်ခမ်းရတို့တင်းတင်းကြီးစီမထားစေချင်ဒီတင်းတင်းစီတိုင်းနဲ့နှုတ်ခမ်းတင်းတင်းပဲသွားပေါ်လေးရပြောင်းနေပြန် နောက်သွားသွားကိုလေဒီလိုဒီများများကြီးကြိုက်တာများများဖိထားရင်လည်းသွားကြိုက်ထားတယ်မာတဲ့သဘောပဲသွားတယ်လေရပြောင်းနေပြန်အဲ့ဒါကိုစိတ်ကရော့မသွားအောင် ပုံမှန်နေထားလေးနဲ့ထားပါဗျာကိုသွားကိုကိုနှုတ်ခမ်းကအဲ့လိုအဲ့လိုနဲ့ဘယ်လိုထားမလဲဒီမြောင်းအလေကောင်တော့မှစိတ်ကကတ်ထားကတ်ထားပြီးနှာခေါင်း ရှုသွင်းလိုက်နှာခေါင်းကဝင်သွားမယ်နှာခေါင်းကထိသွားမယ်ရှုထုတ်မယ်နှာခေါင်းအတွင်းနဲ့လည်းမလိုက်ရအောင်နော်အတွင်းနဲ့လိုက်သွားရင်လည်းလေမတွေးတော့အဲ့ဒီကြဘာပြောင်းတာဓကမထံပြောင်းသွားတယ်ပူရာဣရာတောင်းတာတင်းတာဖြစ်သွားအဲ့ဒါကြောင့်အတွင်းနဲ့လည်းမလိုက်နဲ့နှာခေါင်းကမှပဲအသာလေးစောက်ကြည့်အဲ့ဒီလိုသင်ကြရတယ်ပေါ့ဗျာအဲ့ဒီမှာတော့နှာသီးပြားဆိုတခါပြောကြပြန်တယ်ပေါ့ဗျာနှာသီးပြားမထိပါဘူးဒါကိုဝိသုဒ္ဓိမမှာအတိအကျရှင်းထားပါတယ်လူတွေ တတ္တဝါတွေမှာနှာခေါင်းရှည်တဲ့ပုံကတစ်မျိုးတိုတဲ့ပုံကတစ်မျိုးကနှစ်မျိုးရှိတယ်။တို့ပြောဘုန်းကြီးတို့ဒီအနောက်တိုင်းသားတွေတို့တချို့ပုံကိုယ်တွေကြနှာခေါင်းကဒီလိုဟိုခြုံပြီးတော့ရှည်ပြီးတော့ခြုံပြီးတော့လို့ကောက်တာကြက်တူရနှုတ်သီးလို့သူတို့ကြတော့နာသီးပြထိနေတော့ဘုန်းကြီးတို့နှာခေါင်းကြတော့သူတို့လိုမှမဟုတ်နှာခေါင်းရှည်တိုင်းသားတဲ့နှာခေါင်းကတူတူပူပူကောက်ကောက်လေးသူတို့ကရှည်ခြုံနေမှာကောက်ကောက်တာနှုတ်သီးကြက်တူရနှုတ်သီးအဲ့ဒီကကြသူကနာသီးပြထိဖို့လွယ်တယ် ခုလူတွေကထိဖို့မလဲကိုယ့်ကိုဟိုရှုမှတ်ကြည့်လိုက်အဲ့ဒါဆိုပုံပြီးတယ်ရှုမှတ်ကြည့်အထိပါအောင်နာတိပြနှကောင်းဝပဲနာတိဝပဲထိတယ်မထိဘူးအဲ့ဒါမှတ်တာဟောတို့ရှေ့တိုင်းသားညာဟိုလားနှကောင်းကခြုံတာမဟုတ်ဘူးကောက်တာမဟုတ်ဘူးဒီတော့နာတိပြမထိနိုင်ဘူးဒီလိုမှတ်ထားမယ်နော်အဲ့ဒီထိတဲ့နေရာလေးကိုကြည့်မယ်အတွင်းနဲ့လည်းမလိုက်ပါနဲ့လိုက်ပါဖြစ်လဲတက္ကမတံကြောင်းသွားတာတဲ့ပူရာဣဒတောင်းတာနှခေါင်းကမှာပဲအသာလေးကြည့်နေထိသွားမယ်ဝင်လေး ပြန်ရှုထုတ်လိုက်တယ်နှာခေါင်းကမှတည်သွားမယ်ထွက်လေတခါဘလို့ဖြစ်တတ်သေးလဲဆိုတခါလေးလေးနှစ်ပေါက်လုံးတည်တယ်တခါလေးကြတယ်နှစ်ပေါက်လုံးမတည်ဟာရှင်ဗျာတပေါက်တည်းပဲတည်တယ်ဗျာဒီလိုလျှောက်တတ်တယ်ရှုပ်ရင်ဟုတ်တယ်အဲ့ဒီလိုပဲတခါလေးလေးဖြစ်တတ်တယ်တပေါက်တည်းတည်တပေါက်တည်းကြည့်နေတခါလေးလေးမနေ့ပိုင်းမှာညာဘက်ပေါက်တည်ညနေပိုင်းရှုပဲပဲပေါက်တည်အဲ့လိုပဲပြောင်းတာရှိသေးတယ်အဲ့ဒီမှာလည်းတန်တရားဖြစ်တတ်တယ်ခါလေးရှူတာလောက်တယ်သိတယ်ရှူထုတ်တာမသိဘူးဒီကလေး ရှူတာပဲထိတဲ့နေရာထိတယ်ရှူတာမသိဘူးအာမျိုးစုံဖြစ်တယ်မျိုးစုံမျိုးသိတဲ့လောက်ပဲစာပိုင်းမှာလိုက်ကြည့်နောက်တဖြည်းဖြည်းနဲ့တမာရီအားကောင်းလာတဲ့ခါကျမှခါရီကထင်ထင်ရှားသိလာနိုင်မယ်အဲလေးကိုသိတဲ့နေရာမှာဘုန်းကြီးတို့အပိုင်းဘာပြောကြလဲဆိုလေးရှိမှနားလည်နေလဲလုံလောက်တယ်လေးရှိမှဝင်လေထွက်လေခံစားနေရရင်လည်းဒါလုံလောက်တယ်နော်သိနေလည်းလုံလောက်တယ် အဲ့ဒါအဲ့လိုပဲမှတ်တာမျက်စိဖွင့်ကြည့်တယ်လို့မကြည့်အောင်အဲ့လိုမြင်မမြင်မျက်စိအောင်မလို့တခါတခါဘုန်းကြီးပါဝင်ပေါ့လေတခါတခါအဲ့ဒီဝင်လေထွက်လေမှတ်တာနော်ဒီဒီလေရလေတိမ်မွေ့တိမ်မွေ့သွားကိုကဒီမျက်စိဖွင့်ကြည့်ရတာကိုဒီလိုစိုက်ကြည့်နေတတ်တယ်ကြည့်လိုက်တဲ့ခါကျရင်အကော့ကိုပြန်တတိထားတယ်တော်လေးကြတော့ဒီမျက်လုံးတွေလည်းတင်းနေနေခွင့်ဟာငါတင်းနေပါလားသူပြန်ကြည့်လိုက်တော့အဲ့ဒီဟာကိုမျက်စိဖွင့်ကြည့်လို့စိုက်ကြည့်တာအဲ့ဒါအကြောင်းကိုတင်းတာအဲ့ဒီခါကျရင်ဒီမျက်လုံးနဲ့မျက်ခုံးပေါ့ ပြန်လျှော့ဖြည့်လျှော့လိုက်ကိုယ့်အကိုဟိုလိုလျှော့လိုက်ရတယ်တော့နည်းနည်းပါးပါးလျှော့ချလိုက်ရတယ်ဒီကလေးတွေဘုန်းကြီးတို့ကလည်းလုပ်လို့ရတယ်အဲ့ဒီတင်းတာလေးလျှော့ခြင်းနဲ့လျှော့ခြင်းနဲ့လျှော့လျှော့ရင်လည်းလျှော့တယ်လျှော့တယ်ပြီးရော့သွားအဲ့တင်းတာပြောင်းမတွေ့တော့အဲ့ဒီတင်းတာဒီလေရတိမ်ပွေးကဒီပဲမျက်လုံးနဲ့တင်းနေမှာမျက်ခုံးနဲ့တင်းနေဒီကိုသွားတွေ့တတ်တယ်ဆရာတော်တင်းနေတယ်တင်းနေတယ်လေရတိမ်ပွေးတော့တိမ်ပွေးတော့လိုက်မြလိုက်မြအဲ့ဒီသွားအဲ့လိုမှတ်ထားမယ်နော် အဲဒီတော့မျက်စိဖြင့်ဖွင့်ကြည့်တယ်လို့လည်းမရှုမှတ်ပါနဲ့လေရှိမှန်းသိနေလုံလောက်ပါတယ်ဝိမဲ့တိတိထွက်ပဲတိတိနောက်ပြီးတော့လေရှိမှန်းနားလည်းလုံလောက်ပါတယ်နေရှိမှန်းခံစားနေလည်းလုံလောက်ပါတယ်ဒါလေးမှတ်ထားမယ်နော် လေကိုကြည့်တယ်လို့ဓမ္မတာနော် တချို့ကဟိုလေရှိမှန်းလေကိုကြည့်တာမဟုတ်ဘဲနဲ့ထိတဲ့နေရာသွားအဆိုင်တော့ပူရာအေးတာတောင်းတာဒီနာဒီလိုဖြစ်တတ်တယ်ဒါကိုအဓိကပြောချင်တာ အဲ့ဒီမှာသမခါစရှုခါသာပုံကုန်များကြဘာဖြစ်တတ်လဲဆိုတော့မငြိမ်ဘူးဗျဘဇုမမှဒီတိုင်းပဲတဲမဟုတ်ဘယ်ကမ္မတမမှဒီတိုင်းပဲစိတ်ကမငြိမ်ဘူးမကပ်ဘူးမကပ်တော့ကတ်တဲ့နီလာနေမျိုးစုံတင်ရတာပေါ့နော်ဝိသုဒ္ဓိမကတော့ဒီကိစ္စနဲ့ပတ်သက်ပြီးနှလုံးသွင်းပုံရှုမှတ်ပုံရှင်းမျိုးဆိုပြီးပြောပါတယ်နံပါတ်1ကတော့ကဏ္ဍနာနီပေါ့အရေးအတွက်နဲ့မှတ်ကိုင်းတယ် ဝင်လေထွက်လေရေတွက်မှလည်းခက်ခဲခဲရှုမှတ်တဲ့နေရှိတယ်လွယ်ကူမှတ်တဲ့နေရှိတယ်ဘုန်းကြီးကတော့လွယ်လွယ်ကူကူပဲသင်ပေးပါ ရှုမှတ်ခက်ခဲခဲလည်းချိုးဆရာတော်ကြီးဟောတာသင်တာတွေတွေ့ပါ လွယ်တာကတော့ဘုန်းကြီးပို့ကြိုက်ပါဒါကြီးတကူတကမှတ်နေရရင်ဟိုခက်ခဲတာတစ်ချောင်းဒီပေါ်မှာလေကောက်မလုံနိုင်တာဒီကြောင့်အဲ့ဒီမှာခက်ခဲတွေအများကြီးဖြစ်တတ်တယ်ဘုန်းကြီးလွယ်လွယ်ကူကူပဲရေတွက်စေချင်တော့ ကရဏာလေးဆိုရေရေအတွက်နဲ့မှတ်တာလို့မှတ်တာနော်ရေအတွက်နဲ့မှတ်တဲ့ခါကျတော့ဘာညွန်တာလဲလို့ဝိသုဒ္ဓိမကငါးခုအောက်လည်းမနှဲစေနဲ့ဆယ်ခုထက်လည်းမများစေနဲ့ငါးခုနဲ့ဆယ်ခုကြားအတွင်းမှာကြိုက်တာမှတ်ငါ့ဘုရားဘာလို့မနေစေခြင်းလဲဆိုတော့မှတ်တဲ့အခါမှာ तू ကအဝင်ကောထွက်ကောမှာတစ်လို့ရေးတယ်နော်ဒါလေးမှတ်တာဟိုရှုသွင်းလိုက်တယ်ခုနဒီနှာခေါင်းနဲ့နှုတ်ခမ်းကြားအလဲကောင်းမြောင်းလေးလည်းကောင်းတော့ကတ်ထားမယ် ရှုသွင်းလိုက်တဲ့နှာခေါင်းကထိသွားမယ်ရှုထုတ်လိုက်တဲ့နှာခေါင်းကထိသွားမယ်ဒါကိုဝင်လေထွက်လေတစ်အဲ့လိုထွက်ကောအဝင်ကောအဝင်ကောထွက်ကောမှတစ်လို့ရည်တယ်နော်အဲ့လိုမျိုးဒီမှာသတိထားဖို့ရာကဒီလေထိတဲ့နေရာလေးစိုက်ကြည့်နေနော်အတွင်းနဲ့ဒီအပြင်ကိုလည်းအရှိကြီးလေးရထွက်သွားတယ်အဲ့ဒါလည်းလိုက်ကြည့်စရာမလိုလေထိတဲ့နေရာလေးပဲအသာကြည့် ရှည်ရှည်တို့ထိနေရှည်ရှည်ထိုးထိတဲ့အတိုင်းဒီတို့တို့တို့ထိနေတို့တို့တို့ထိတဲ့လေကိုပြင်းဒီလိုကြီးလေသွားတဲ့နေကိုလိုက်မကြည့်နဲ့လေထိတဲ့နေရာလေးဒါလေးကြည့်နေအဲဒီပိုင်မှာပူရာရေးတာလည်းမကြည့်ဘူးလေထိတဲ့နေရာသူကတော့ဥမာပေးတာလွှတ်ဆွဲတာပေါ့လွှတ်ဆွဲတဲ့ခါကျတော့လွှတ်ထိတဲ့နေရာလေးဒါလေးလွှတ်ဒီဘက်တည်းရှည်ကြီးဆွဲသွားပါဒီဘက်ရှည်ဝင်သွားတာလိုက်မကြည့်နဲ့လွှတ်ထိတဲ့နေရာလေးဒီဘက်ပြန်ဆွဲတယ်လွှတ်ထိတဲ့နေရာလေးကြည့်အဲ့ဒီပြောတာအဲ့ဒါလေးမှတ်ထားနော် လေထိတဲ့နေရာလေးဒါလေးကြည့်ပြီးတော့အရေအတွက်နဲ့မှတ်မယ်ဝင်လေထွက်လေနေအောင်လည်းမလုပ်နဲ့မြောင်လည်းမလုပ်နဲ့ပုံမှန်ပဂရိအနေထားအနေနဲ့ရှုသွင်းမယ်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးအဲ့ဒီလေးခုလောက်ဆိုရင်အဒီအတွက်ကနည်းနေတဲ့အတွက်စိတ်ကဒီပေါ်မကတ်နိုင်ဘူးအနည်းဆုံး၅ခုလောက်တော့ရှိအတွက်ဒီလိုဝိသုဒ္ဓိမကညွန်တာတယ် အဝင်ကောထွက်ကောနော်တစ်ရည်ပါ1 2 3 4 5ပေါ့အဲ့လောက်ထိရည်တွက်ပေါ့ရည်တွက်တဲ့ခါမှာရည်တွက်ကလည်းမှန်ရမယ်ပြီးတဲ့အခါကျဒီ၄ပေါ်မှာလည်းတတိလေးကကနေမယ်သိနေရမှာပေါ့ဗျာအဲ့လိုငါးငါးခုလောက်မယ်နော်အဲဘုန်းကြီးတို့ဒီမှာတော့သင်တာတော့ဘုန်းကြီးတို့ဆရာသမားဘုန်းကြီးတရားနဲ့ပတ်သက်ပြီးဆရာကြီးသုံးပါးနီးခံခဲ့ပါတယ်ဒါဒီဆရာတော်ကြီးနီးနဲ့ပြတယ်ဆရာတော်ဆရာတပါးဟုတ်နော် ဖောက်တော်ဆရာတော်မောင်တော်မြစင်တော်ဆရာတော်ဒီသူတို့ထာမှာဘုန်းကြီးအာနာပါနနဲ့ပတ်သက်ပြီးတော့တော်တော်ကြောင်အထောက်ပါတယ်ဆရာကြီးတွေကတော့ဘာသင်လဲဆိုတော့ရှစ်ခုပဲသင်ပါတယ်ဘာဖြစ်လို့လဲဆိုတော့မဂ္ဂင်ဓမ္မစကြာတုံးမှာပါတယ်ဘုန်းကြီးဒါဟောပြီးတော့သင်ပြီးသွားပြီဓမ္မစကြာတုံးမှာကျတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့ကျင့်အမှန်တယ်ဒီလိုပြောတာဒါကြောင့်ဘုန်းကြီးတို့ရှစ်ခုရေတွက်တာကမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့ရှစ်ခုရေတွက်တာပါနော် အဲ့တော့ခုဘုန်းကြီးတို့သင်ပေးလာတဲ့ရှစ်ခုပဲရေတွက်ဖို့တိုက်တွန်းပါတယ်ဒီအရေတွက်မှလည်းသူဒီရှစ်ခုစီရှစ်ခုတစ်သက်လုံးဆွဲဆွဲမြဲမြဲရေတွက်ရတယ်ဟောအခုချိန်၅ခုနောက်တစ်ချိန်၆ခုဟောနောက်ရ9ခုအဲ့လိုမျိုးရှောင်တွက်လို့မရဘူးပုံမှန်ဒီတိုင်းပဲအလေးချင်းလုပ်ပဲရှစ်ခုစီရှစ်ခုပဲအမြဲတမ်းအလေးချင်းလုပ်ဟောမင်းကုန်းတီဗီကဆရာတော်ကြီးကတော့သူ့ရဲ့အနာဘနာနဲ့ပတ်သက်ပြီးပြောတဲ့အခါမှာဘုန်းကြီးနာဟုဖတ်ဖူတာကြ10ခုရေတွက်ထား ဟောတော့ခက်ခက်ခဲရေတွက်ဒီနဲ့တွက်ထားတွေ့တယ်ဘယ်လိုပဲတွက်တွက်ပေါ့နော်ငါးခုလည်းဒီတွက်ရင်တော့အနန္တနန္ဒငါးပါးပူဇော်တယ်ပေါ့ဒီလိုမှတ်ထားမယ်ငါးခုရေတွက်လို့ရတယ်6ခုရေတွက်ရင်တော့တရားကုံတော့6ပါးပူဇော်တယ်ဒီလိုပြောလို့ရပါခုနှစ်ခုရေတွက်ခြင်းတော့ဘုဇင်ခုနှစ်ပါးပူဇော်တဲ့အနေနဲ့ရေတွက်တယ်ဒီလိုပြောမယ်ရှစ်ခုကြာခုနဆရာတော်ကြီးများမိန့်တဲ့အတိုင်း မဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့ရည်တွက်တယ်။ကိုခုဘုရားကုံတော်ကိုပါသံဃာကုံတော်ကိုပါပူဇော်တဲ့အနေနဲ့ရည်တွက်တယ်။ဆယ်ခုဘုရားညံတော်၁၀ပါးအာတော်၁၀ပါးကိုပူဇော်တဲ့အနေနဲ့ရည်တွက်တယ်ဒီလိုမှတ်ထား။ငါးခုအောင်မနေစီနဲ့ရည်တွက်ကနေရင်ဘာဖြစ်လဲ။စိတ်ကမငြိမ်စိတ်မငြိမ်တော့ပြင်ထွက်တတ်တယ်။ဆယ်ခုထက်မများစီနဲ့ဆယ်ခုထက်များသွားရင်လည်းဘုန်းကြီးတို့ဒီ၄ပုံမှာစိတ်ကမကတ်တော့ဘူး။ အရေးအတွက်တော့ကဏန်းတင်ချတော့လိုက်သွားတတ်တယ်7 7 73 74 75ဒီပေါ်မှာမကတော့အဲ့ဒါကြောင့်သူက10ခုထက်လည်းအရေးအတွက်ပါနဲ့အဲ့တော့ခုဘုန်းကြီးတို့တင်နေတော့10ခုပဲရေးအတွက်ကိုတိုက်တွန်းပါတယ်အဲ့ဒါဘာတွေဘာအတွက်လဲဆိုရင်မဂ်ကင်10ပါးကိုပူဇော်တဲ့အနေနဲ့ဘုန်းကြီးတို့10ခုရေးအတွက်တယ်ဒီလိုမှတ်မယ်နော်အဲ့ဒီစစရင်တော့ ဝင်လေထွက်လေတဝင်လေထွက်လေနှစ်ရှစ်ခုရအောင်ရေတွက်လိုက်ပြီရှစ်ခုရေတွက်ရအောင်ရေတွက်လိုက်စိတ်ကလည်းလေးပေါ်မှာနေတယ်ရေတွက်ကလည်းမှန်မယ်ဆိုရင်ဂျင်းတ်သွားလိုက်မယ်ဟုတ်လားဂျင်းတ်အားရလိုက်ဟာနောက်တော့ရှစ်ခုနောက်တော့ရှစ်ခုမဆုံးမချင်းမို့ရှစ်ခုရှစ်ခုရေတွက်ဒါကစိတ်မငြိမ်ခဲ့ရင်နော်စိတ်ကဒီဝင်လေထွက်လေအာယုံမှာမကတ်ခဲ့ရင်တတိမမြဲခဲ့ရင်ဒီလိုလောက်လို့ပြောတာအာရှင်မြတ်ဒါကြီးမကြိုက်ပါဘူးတပြိုတော့ဝင်လေထွက်လေသိရတယ်အဲ့လိုလည်းမှတ်လို့ရတယ် ဒီမှာမိတ်တာကသောတတောအတ္တတတိတတောပတိဒီလီလေးပေါ်မှာတတိမြင်းအောင်ကပ်အောင်ကျင့်ဖို့ပဲလိုတယ်ဘုရားဒါပဲခုနတော့ဝိသုဒ္ဓိမကမကတ်ခဲ့ရင်အဲ့လိုကျင့်ရတယ်ဒါပြောတာကိုကဒီတိုင်းမှတ်နေဘုန်းကြီးတို့လည်းမတူတော်တော်များများဘုန်းကြီးဒီဒီဟာအနာမနာမှတ်ပြီဆိုရင်အဲ့ဒီရေပြတ်သိမ့်မကြိုက်တာနဲ့အတိလေးကမှတ်တာကြိုက်တယ်အဲ့လိုလောက်ထားတယ်ဒီလိုလဲလောက်နိုင်တယ်နော်အဲ့ဒါမှတ်တာပေါ့ ဒါကိုတတိမေယပထမဒီလိုမှတ်တာအရေအတွက်နမနီတကယ်လို့ရေအတွက်နမလို့မရဘူးဆိုနောက်တနည်းဘုန်းကြီးတို့အနာမနာကျင့်စဉ်မှာခက်ခဲများဆိုဘုန်းကြီးတခါပြောခဲ့ဘူးပါတခါတခါကြာရင်အဲ့လိုရေအတွက်နမလို့မကြိုက်ဘူးစိတ်ကလည်းမကပ်ဘူးဆို ရှူသွင်းနေတဲ့စိတ်လေးကိုတိပြီးမှ ရှူသွင်းကြည့်လိုက်ရှူသွင်းနေတဲ့စိတ်လေးကိုတော့မှတ်ဆရာမလို့ဘူးရတိရုံပဲတိပြီးရှူသွင်းကတ်တတ်တယ်ကိုယ့်အကိုလောက်ကြည့်လိုက် ရှုသွင်းခြင်းတဲ့စိတ်လေးရှုထုတ်ခြင်းတဲ့စိတ်ကတော့သိမြန်တော့ကတ်လို့မလွယ်ဘူးရှုသွင်းခြင်းတဲ့စိတ်လေးကတ်ကြည့်ပြီးတော့ဝင်လေထွက်လေဝင်လေထွက်လေမှတ်ကြည့်လိုက်အဲ့ဒါလည်းကတ်တတ်တယ်အဲ့ဒီဒီလေးလည်းသုံးကြည့်ပေါ့အဲ့ဒါမျိုးပြောင်းမှတ်တာနော်ဒါကပရမဇုံရှုမှတ်တဲ့ပုံပုံများလေးလေးပေါ်လေးပေါ်မှာတတိက မကတ်ခင်အရေအတွက်နဲ့မှတ်ဖို့ဝိသုရိမကညွှန်ကြားပါ အဲ့လိုမှန်ရင်မှန်တဲ့ဒီလေးလေးပေါ်မှာတတိယကတ်သွားပြီးမြဲသွားပြီးဆိုရင်သူကမှတ်လို့ကောင်းလာပါလိမ့်မယ်အေးတတိမြဲလာရင်ကတ်လာရင်တဏှာတိုင်းတဏှာကတ်တယ်နှစ်နာရီတိုင်းနှစ်နာရီကအဲ့လိုမှန်ရင်မှန်ရင်ဗာလိတွေတွေးလာတတ်လေဆိုဒီကံဝါဒတံဝါလေယာတူတော်ဝင်လာ ရှေးချင်းဝင်လာကိုယ့်ကိုသိပါလေဗျအထူးလောက်ရှာမလို့ပါရှေးချင်းဝင်လာတူတော်ဝင်လာ နော်အဲ့ဒီမှာလေရှေရှေဝင်နေတိုးတိုးဝင်နေဆိုတာလည်းပြောအောင်မယ်နော်ရှေရှေဝင်နေဆိုတာကဖြည်းဖြည်းချင်းဝင်တာတိုးတိုးဝင်နေဆိုတာမြန်မြန်ဝင်တာဝင်လေထွက်လေဥပမြန်မြန်ဆိုတာဝင်လေထွက်လေဝင်လေထွက်လေဒါကိုင်တခါတခါကျတော့ဒီစိတ်ကဝင်လေလို့ပြီးနေသူကမပြီးသေးဖြည်းဖြည်းချင်းဝင်စိတ်ကထွက်လေလို့ပြီးနေသူကမပြီးသေးဖြည်းဖြည်းချင်းထွက်ဒါဖြည်းဖြည်းလည်းကြုံလိုက်မယ်အဲ့ဒါကိုရှည်တယ်လို့သုံးပါ အဲ့လိုရှိတော့မှန်မှန်မှတ်တဲ့ခါကျရင်ဒါရှိလာလို့ရှိရင်ဘုန်းကြီးတို့ကဘာလို့ရလဲဆိုရှိတဲ့လေတစ်ခုစလဲဆိုကတ်လိုက်ရတယ်နော်ပထမတတိမြေပထမတတိမြေအောင်လို့ဒုတိယကတတိမြေလာရင်လေဟာတိုးတိုးဝင်သလားရှည်ရှည်ဝင်သလားကိုယ့်အကူနားလဲသဘောပေါက်ပါလိမ့်မယ်အဲ့ဒီရှည်ရှည်ဝင်တဲ့ခါကျရင်ခါတိုင်းလိုဝင်လေထွက်လေဝင်လေထွက်လေဒီလိုမှတ်လို့မရလေကဖြည်းဖြည်းချင်းဝင်တာကိုရှည်ရှည်ဝင်တယ်ဖြည်းဖြည်းချင်းထွက်တာကိုရှည်ရှည်ထွက်တယ် ဒါလေးမှတ်ထားမယ်နော်အဲ့ဒီအဲ့ဒီဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေတစ်ခုလုံးကိုသိအောင်မှပဲပါဠိလိုကြတပ္ပကာယပရိသံဝေဒီလို့ဘုရားဟောတာအဲ့ဒီနေရာမှာလည်းဘုန်းကြီးတို့အယူဆတွေကွဲပြားကြတယ်နော်ဒါလေးလည်းပြောချင်လို့ဒါထပ်တလဲလဲပြောရတာတပ္ပကပရိသံဝေဒီဆိုတာတချို့ကတပ္ပကအကုန်လုံးပေါ့ဗျာကာယကိုတကိုယ်လုံးပရိသံဝေဒီသိရမယ်သိပြီးရှုရမယ်အဲ့လို နားလေတာဟုတ်အဲ့ဒီကိုဖွင့်ကြမ်းနေရှိတယ်ဗျဖွင့်ကြမ်းနေအဲ့လိုဆိုလိုတာမဟုတ်ဘူးနော်အဲ့ဒီတော့အဲ့ဒီဖွင့်ကြမ်းနေတေချာမလေးလာမိတဲ့အခါကျဘလို့ဝင်လေရဲ့အစာကနာတိပြအလေကရင်ပတ်အဆုံးကချက်အဲ့အဲ့ဒီလိုတော့တကိုယ်လုံးမရမယ်လို့သူကကြီးအဲ့လိုဒိဗ္ဗပြန်လိုက်တာဟုတ်တဘာကပရိတံဝင်တဘာက အကုန်လုံးကာယကိုတကုံလုံးပရိတဝေရမှားမယ်အဲ့လိုယူဆပြီးသင်တတ်တယ်နော်ဝိပဿနာပိုင်းကျရင်တော့တကုံလုံးရှုလို့ရပါဒါတမာရီပိုင်းပဲရှိသေးတာကတမာရီရအောင်ဖရာသိင်းနေတာအဲ့ဒီသဘာကပရိတဝေထွက်လေလည်းမထူထွက်လေရစားကချက်နော်အလေကရင်ဘအဆုံးကနာတိပြဒီလိုသွားမှတ်တာအတွင်းထဲကြောင့်မြင်တော့ဘူးရကိုယ့်ကိုမှတ်ကြည့်လိုက်လေဝင်သွားဘယ်မြင်တော့မလဲလေကို လေရတွန်းတာတို့ပူတာတို့အေးတာတို့တောင်းဓာတ်ပဲမြင်တော့တယ်မှတ်နေတာအာနာပါနာအဲပြောတော့ဒီဒီဟိုဓာတ်ကမ္မထံပြောနေတာအဲ့ဒါမျိုးဖြစ်တတ်တယ်ဒါကြောင့်မို့ခုနသဗ္ဗကာပရိတဝေအယူဆအဲ့လိုမျိုးမဟုတ်ဒီကြားအတွင်းမှာပေါ့ဗျာခုနကဒီနှာခေါင်းနဲ့ဒီကြားနဲ့ဘုန်းကြီးကဒီ point လေးဒီနာထားခိုင်းတယ်အဲ့ဒီစကားစားဒီ point လေးထားလာခဲ့တယ်နော်နောက်ကြဒီနာထားဒီရှုမှာအင်မတန်လွဲလာလိမ့်မယ်စာပဲမြခက်တာနော်ဒီနာပဲထားတဲ့အလေးကျင့်လောက်ကြည့်လိုက် အဲ့ကျတော့လွဲလာလိမ့်မယ်အဲ့လိုရှုမိုင်ရှုမိုင်နဲ့တခါတည်းဝင်လေလို့ပြီးနေသူကမပြီးသူဖြည်းဖြည်းဖြည်းဖြည်းယုံဝင်တာထွက်လေလို့ပြီးနေသူကမပြီးသူဖြည်းဖြည်းဖြည်းထွက်တာအဲ့ဒါကိုရှည်ရှည်တဲ့အခါကျရင်တော့အရေးအတွက်တော့မှတ်လို့မရတော့ဘူးဗျအဲ့ဒီခါကျရင်ဝိသုရိမကဘာနဲ့တင်အနုဘာနနာနီးလို့ခေါ်တယ်ဒီရှည်တဲ့ဖြည်းဖြည်းချင်းဝင်တဲ့လေတစ်ခုလုံးအစအလယ်ဆုံးကပ်ပြီးလိုက်ရမယ်ပြောတာနော်ထွက်တဲ့လေ ဖြည်းဖြည်းချင်းထွက်တယ်လေတခုလုံးစလည်းဆုံးကတ်လိုက်တာကိုတဗ္ဗကာယပရိသဝေဒီကြားတွင်းနော်ခုနဒီ point လေးနဲ့ဒါဒီကဒီကြားတွင်းလည်းဒီလောက်ပဲအဲ့ဒီအဲ့ဒီကြားတွင်းလောက်ပဲကြည့်နော်အတွင်းနဲ့မလိုက်နဲ့အဲ့ဒါလေးပြောနေတာဒါကိုတဗ္ဗကာယပရိသဝေအဲ့ကြီးကတော့အနုဘာနာနေအစလည်းဆုံးတတိလေးကတ်လိုက်ရဒါလေးပဲဒီဒီဖြည်းဖြည်းချင်းဝင်တဲ့လေးကိုအတိလေးကတ်ဖြည်းဖြည်းချင်းထွက်လာတဲ့လေးကိုအတိလေးနေနေတာပဲတိနေုံမှာတိအတိလေးကတ်ကြည့်နေ တချို့ကြတော့ဘုန်းကြီးတို့လည်းငငယ်တော့ကတော့ဒီအဆိုလေးပါလေးထဲ့မှမှကြိုက်တာအဲဒီလေဒီသေးလေဒီနည်းနဲ့တင်တဲ့ဆရာတော်ဟာဗာမိတ်နေတယ်ဦးဇင်းလေးအဆိုထဲ့တာမှတ်ချင်တော့ဒီလိုမှတ်မယ်ဝဝဝဝထွက်ထွက်ထွက်ထွက်ထွက်မဆုံးမချင်းမှသူကတော့ဒီရှည်တဲ့လေးတစ်ခုလုံးအဆိုထဲ့တာကြိုက်ချင်ကြိုက်ရင်ဝဝဝဝထွက်ထွက်ထွက်ထွက်ဝဝဝဝထွက်ထွက်အဲ့ဒါလေကတ်သွားတယ်ဒီပေါ်မှာပဲကတ်နေဘေးမှာမရောက်တော့အဲ့ဒါမျိုးပြောတယ် အဲ့ဒီနေရာမှာသတိထားစရာတစ်ချက်ပေါ့လေဒါဝိသုရိမမလည်းပြောပါတယ်။ဘာပြောသွားလဲဆိုတော့ဒီအဲ့ဒီလိုကျင်းကျင်တဲ့သိလေကပထမတော့ခက်ကြမ်းကြမ်းတွေ့နေတယ်ပေါ့လေဒီရှည်တဲ့လူဖြည်းဖြည်းချင်းဝင်နေတော့ခက်ကြမ်းကြမ်းဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်နောက်ကျင်းကျင်နေဖြည်းဖြည်းသိမ့်ဝဲသိမ့်ဝဲသိမ့်ဝဲသိမ့်ဝဲသိမ့်ဝဲသိမ့်ဝဲလာတယ်။သိမ့်ဝဲနူးညံ့လာတဲ့ခါကျကျို့ကြဘလောက်သိမ့်ဝဲသေးသေးမြင်မြင်လေးအဲ့လိုမျိုးရောက်ဖို့တော်တော်ကျင့်ရပါတယ်။သေးသေးမြင်မြင်လေးဒီသိမ့်ဝဲတတ်တယ်နူးညံ့ တိမ်မွေ့လာတဲ့ခါကျတော့အဲ့ဒီတိမ်မွေ့တဲ့လေကဝင်လေကများပြီးတော့ဝင်တဲ့လေကများပြီးထွက်လေကနည်းနေဝင်လေကများတော့ထွက်လေကနည်းတော့ဒီလိုဒီလိုနောက်နောက်နောက်ဒီလိုလမ်းနေတတ်တယ်နော်သူတို့ပြန်ညှိပေးရတယ်တိမ်မွေ့တဲ့ချိန်အဲ့ဒါမှတ်တာနော်အဲ့ဒါလည်းရေးကြည့်တိမ်မွေ့သွားတဲ့အခါနူးညံ့သွားတဲ့အခါမှာဝင်လေထွက်လေအချိန်မှာညီမြောက်ကျင့်ရဘာဖြစ်လို့လဲဆိုဝင်လေများပြီးထွက်လေကနားနည်းနေတော့ဒီလိုဒီလိုလမ်းသွားတတ်တယ်ဟို ဝင်လျာများထွက်လျာမတွေ့တဲ့ခါနောက်လည်းကြီးကြီးရဲ့ဒီလိုဒီလိုလန်သွားတယ်တခါတခါကျတော့ထွက်လျာများပြီးဝင်လျာနည်းတဲ့ခါကျဒီဝင်လေထွက်လျာညဝင်လျာနည်းတဲ့ခါကျကုန်းကုန်းကုန်းကုန်းလေးကိုရှမ်းရှမ်းရှမ်းတယ်လို့ကုန်းသွားတယ်အဲ့ဒီခါကျညီမြအောင်ပြန်လှုပ်ရှူရတယ်ဒီချိန်လေးမှာညီမြအောင်လှုပ်ရှူလို့ရဒါလေးမှတ်တာအဲဒီနေရာမှာ အထူးသတိပြုစေချင်တာခုနကဓမ္မ၄ကိုကိုက လေပေါ်မှာကပ်ပြီးတော့မလိုက်နိုင်ရင်တော့လေထီးတဲ့နေရာလေးသတ်မှတ်ကြည့်ပါဟောလေကိုကြီးကြီးနဲ့ဒီပေါ်မှာကပ်သွားပြီဆိုရင်တော့လေတက်တက်ကြီးတာပဲအဲ့ဒီကကြထီးတဲ့နေရာသွားမရှာနဲ့အာကျုပ်ပုဂ္ဂိုလ်အဲ့ဒါကရဏမေးတယ်အာဆရာတော်လေထီးတဲ့နေရာမတွေ့တော့ဘူးလေကြီးပဲတွေ့နေလေကိုမှတ်တာလို့ဟုတ်လားလေထီးတဲ့နေရာဆို လေမသိမှဆိုလို့လေထီးတဲ့နေရာသတ်မှတ်တာဒါလေးမှတ်တာနော်ခုနကအသေးမှတ်တာ ਨੇ သေမှတ်ထားအဲ့ဒါပြဿနာတက်တော့တာအဲ့လိုမိုင်းမိုင်းနဲ့ဖေးဖေးနဲ့လေဟာခုနသေးသေးသေးမြင်မြင်လေးတိမ်တိမ်မှုဝေလေးပဲမြင်မြင်လေးပဲတွေ့တယ်ဒါကတယောက်ဆိုဘုန်းကြီးစီလာပြီးတော့ဒီဟာလေးသူ့တင်ပြလဲဝန္တာရလာချောက်တယ်သူเจ้าလာတုံးလပါဝဲဝေပြီးတော့နောက်အဲ့တုန်းကလို့မတွေ့ဘူးပေါ့ဗျာသူကအိမ်နဲ့ဒီတိုင်းဆက်လုံးတော့လို့မှာလိုက်တယ်တက်ပြီးတော့သူနေတိုင်းနေတိုင်းလောက်တယ်ထုံးလို့တိမ်တိမ်ဝေဝေသေးသေးမြင်မြင်လေးကြာရှုမှတ်လို့လည်းကောင်းတာ ဟာသူကောင်းမောင်းပြေးချလာရှောက်တယ်ဟာဆရာတို့တင်းတင်းတင်းတင်းမူဝင်လေးတင်းတင်းမြင်မြင်လေးတွေ့ရတယ်တော်တော်မှတ်လို့ကောင်းတယ်ဟုတ်တယ်လို့အဲ့လိုမျိုးဖြစ်တခါတလေအတော်ကျင့်ယူပါလားလို့တချို့ကြလည်းပါမီတူးရှိတော့မြန်မြန်တွေ့တယ်ဟာတချို့ကြလည်းကြိုက်ခြင်းစိတ်ပြက်စရာမရှိဘူးနော်နုနာသေးသေးမြင်မြင်တွေ့ခြင်းမတွေ့ရင်ကြောင့်လည်းဘာမှပြဿနာမရှိဘူးဒီလေးပေါ်မှာကတ်နေဖို့အရေးကြီးတယ်အဲ့ဒါလေးမှတ်ထားဖို့နော်အဲ့ဒီလိုအဲ့လိုဖြည်းဖြည်းဖြည်းနဲ့ဒီတိမ်မွေးတဲ့လေးလေးရဖြည်းဖြည်းနဲ့တတိတမာရီအားနေသေးလို့ချင်း နော်ငြိမ်ရနေတိမ်မွေ့သွားပြီးတဲ့အခါမမြင်တော့တိမ်မွေ့သွားတတ်တယ်မမြင်တော့တိမ်မွေ့သွားတဲ့အခါအဲ့မှာရှုစရာမရှိပဲဖြစ်နေလေပြောင်းနေတယ်လေမတွေ့တော့ဘုရားဒါမျိုးတွေပြောကြအဲ့ဒီကာလကြာရင်ဝိသုရိမညွန်တာလေးပြန်လိုက်လောက်ရမယ်ဝိသုရိမကဒီအာနာပါနရှုမှတ်တဲ့ပုဂ္ဂိုလ်ကအထုတတိအထုပညာလိုတယ်တတိပညာလိုတယ်ဒါကိုပြောဒါတော့ဘယ်ကမ္မထာမဆိုလိုပါတယ်ဒီကမ္မထာကိုပြောတာမဟုတ် လေကမရှိတော့ဘူးမတွေးတော့ဘူးတိမ်မွေ့သွားတယ်အဲ့ဒီခါကျရင်ဒီနှခေါင်းဝအတိလေးကဒီညာဘက်နှခေါင်းဝတာညာဘက်နှခေါင်းဝဘယ်ဘက်နှခေါင်းဝကိုယ်ချင်းတဲ့နေရာကတ်တာဒီနားလေးကတ်ပြီးတော့ဆင်ញင်ရမယ်တတိနဲ့ညာနဲ့ဆင်ញင်ရတတိလေးထားပြီးအာတည်သွားတဲ့ပုံကမဟုတ်ဘူးဝိသုရိမကရာကြီးမှာတော့အသက်မရှူတဲ့ပုံကခုနှစ်ဦးလောက်ပြောတယ် ဘုရားဒီစိတ်ပညာရာဒီထဲမှာဆောင်းနေလည်းပါပါတယ်ဒီဆောင်းနေကြတော့တချို့ဟာတွေလက်ခံမှုကတ်တယ်ဒါကြောင့်ဘုန်းကြီးအဲ့ဒီအကုန်လုံးမပြောလို့အများစုလက်ခံနိုင်တဲ့အကြောင်းအရာတစ်ခုပဲပြောမယ်တေသွားတဲ့ပုံကိုဗျအသက်မရှူတော့အဲ့ဒါတော့သိကြတယ်ကိုကဒီမှာတရားမှန်နေတာဗျတရားမှန်နေတာကိုကကိုလည်းလှုပ်ရှားမသိမှန်းလည်းသိတယ်ဒီလေသိမ်မွေးလို့မတွေးတာရှိတာအဲ့ဒါကိုဆင်ញင်ခိုင်းတယ်ငါသေသွားတဲ့ပုံကိုမဟုတ်ဘူး တတိသမารီပညာအားနဲ့လို့ဒီလေးမတွေ့တာပဲတတိသမารီပညာအားကောင်းလာဒီလေးကပြန်တွေ့လိမ့်မယ်ဒီနှာခေါင်းကအတိလေးကဒီလိုလေးဆင်ញင်ကြည့်နေနော်ခုနလိုဆင်ញင်ရမယ်နော်ပြန်ပြောပါမယ်လေးလေးတိမ်မွေ့ပြီးပျောက်သွားပြီးမတွေ့တော့ဘူးဆိုရင်ဘာလို့ဆင်ញင်ရမလဲညာဘက်နှာခေါင်းကဘယ်ဘက်နှာခေါင်းကတစ်ခုခုကတ်တာတစ်ဖက်ဘက်ကတ်တာအတိလေးကပ်ပြီးညာနဲ့ဆင်ញင်ဖို့တတိနဲ့တတိနဲ့ညာနဲ့ဆင်ញင်ဖို့လိုတယ်ဘယ်လိုဆင်ញင်ရမလဲ ငါသေသွားတယ်မဟုတ်မဟုတ်ငါအသက်ရှင်နေတယ်ကိုယ်အသက်ရှင်နေတာဟုတ်လေသေသွားတာမဟုတ်ဘူးအသက်ရှင်နေတယ်တတိတမာရီပညာအားနည်းလို့ဒီလေကိုမတွေ့တာပဲတတိတမာရီပညာအကောင်းတာပြန်တွေ့နေမယ်အဲ့လိုဆင်ញင်ပြီးတော့ဒီနားလေးအတိလေးကတ်ကြည့်ကတ်ကြည့်ကြီးနဲ့တကတိမ်တိမ်မှုဝင်လေးလေးပြန်တွေ့လိုက်အဲ့ဒီခါကျဝင်လေထွက်လေနဲ့သွားမလုံနဲ့နော်ဒီတိမ်တိမ်မှုဝင်လေးလေးပဲအတိလေးကတ်ကြည့်နေ အဲ့ဒီတိမ်မွဲတဲ့အချိန်ကနေဆိုင်ဘုန်းကြီးတိုက်တွန်းနေတာပါလဲဆိုခုနကလေးမှတ်ထားမျိုးတွေပါရင်မလုပ်စေချင်ဘူးဇာမိုင်းသွားတဲ့ပုဂ္ဂိုလ်ဒီမှတ်မှုတွေအာတန်တွေဒုတိယဇန်တက်ထားလို့ကအဲ့ဒီမှာခက်လာတတ်တယ်အကြောင်းကိုဇံပိုင်းသွားခြင်းတဲ့ပုံကုန်များကြတော့ဒီတိမ်မွေးတဲ့ခြင်းအနေစားပြီးအတိလေးကပ်ပြီးကျင့်တဲ့အနေထားလေးကျင့်နော်အဲ့လိုလုပ်ပြီးလုံရင်းလုံရင်းနဲ့နောက်တော့တပြေပြေပြေနဲ့အဲလေ့ကျင့်ရလာပါမယ်အဲ့ဒါပဲနော် ဒီတော့အဲ့လိုဆင်ခြင်ကြည်ရင်ကြည်ရင်နဲ့များသောအားဖြင့်ဘုန်းကြီးတို့ပုံဝင်လင်းပြောရင်တော့အဲ့ဒီလိုချိန်ကာလမျိုးဘယ်လိုချိန်ကာလမျိုးဖြစ်နမိတ်ပေါ်ကံဒီမှာအဲ့လိုဖြစ်တတ်တယ်မမျော်ဘူးနော်တရားထုတ်တဲ့ကမျော်ပြီးကြင့်မြိုင်လည်းမရဘူးတော့ဘာလီလဲညာလီပဲဆန်းစစ်နေလည်းမရဘူးကို့အလုတ်ကဒီလီနဲ့ဒီဟာလေးဒီအာယုံကကတ်တောင်လုပ်ဖို့ပဲနားမလဲဘုန်းကြီးတို့ပြန်ပြီးကိုယ့်အကူစဉ်းစားနေတဲ့ခါကျဒီဟာလေးလွတ်သွားပြီးတော့အတွေးတွေဝင်သွားတာပဲ အဲ့လိုမျိုးမလုပ်နဲ့ဘုန်းကြီးကိုယ်တိုင်လည်းကြုံမှုတယ်ဆရာသမားမေးရမှာလေနောက်ကြဘုန်းကြီးတို့အဲ့ဒီမှာလည်းမှတ်ထားနော်အခုဘုန်းကြီးရင်းနှီးတွေဖိတ်ခေါ်ထားတယ်ကြို့ကြဘုန်းကြီးတွေဟိုရှောက်ရမှာကြောက်တယ်ဒါတော့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာပိုင်းလည်းအနယ်ချက်တွေရှိပါတယ်ချို့ဆရာတို့တွေကစူရာငေါ့ထကျတော့တခါတော့ရှောက်မြန်နောက်ထပ်မရှောက်ရဲဘူးတခါတော့ရှောက်ငေါ့ကအဲ့ဒါနဲ့ကြောက်သွားတာမျိုးရှိတယ်နော်အခုကတော့ရင်းနှီးနေတဲ့အခါကျဒီလိုပြိတ္တရှိမရှောက်ရင်တိတ္တရှောက်အဲ့ဒါတိုးတက်တယ် ဆရာတော်ဒီလိုဖြစ်နေပြီဒီကကြတော့ဒီနေ့ဓမ္မကြီးတယောက်ခေါ်တယ်နော်ကနေဒါဟိုဒီမှာကုကုဒေါက်ကမဲဦးနေ့လျောက်ကဘုန်းကြီးကလည်းဒီဒီရပ်ပတ်ကြတော့သင်စာကြည့်တာနဲ့ဗာနဲ့သင်ဖို့ရတဲ့ဓမ္မကြီးတို့ဒကာကြီးတို့သင်တဲ့ကိစ္စဘုန်းကြီးဒီတိုင်းမသင်ပါဘူးတကူကသင်ပြီးသားအကြောင်းရပြီပြန်သိကြအောင်ဘုန်းကြီးပြန်ကြည့်ပါတယ်ပြန်ကြည့်ရတယ်ကြည့်နေတဲ့အတွက်ဒီနေ့ဓမ္မကြီးကနေဒါဓမ္မကြီးဒေါက်ကမဲဦးဘုန်းကြီးပြန်မခေါ်နိုင်ပါဘူး နော်မေးစရာရှိနောက်ဂျာရက်တွေခေါ်မေးတော့ပို့ကောင်းပါနော်ဒီလိုရက်ပတ်တွေကြတော့ဘုရားတို့ကြောင်းပါလေတချို့ကတိုင်းတိုင်းဆုံးကတ်တာတွေရှိတယ်အဲ့လိုမျိုးတွေရှိလာရင်တခါတလေတရားဟောပေးရတာရှိတယ်ဘုရားတို့ဒီသင်ဖို့ရာအတွက်ဒီနေ့ဘာသင်မဲ့ညာသင်မဲ့ဆိုဘုရားတို့ဒီအကျဉ်းနာပေါ့ကအစီအစဉ်တွေထုတ်ပေးရတယ်အဲဒီတခါကြီးလှန့်ရိုက်ခိုင်းရိုက်ပြီးမှတခါကြီးတို့စီပို့လာတို့ တချို့ကြလည်းဒီ Facebook တွေပါကြီးမရှိတော့ဘုန်းကြီးတို့ဘိုင်မာနဲ့ပို့ပြီးတာလေးလုံးအဲဒီစနေတနင်္ဂနွေကျဘုန်းကြီးလည်းအလုပ်တွေကကြတ်တော့နော်အဲ့ဒါလေးလည်းနားလည်စေချင်ပါတယ်ကျန်တဲ့ဈာရက်ကတော့ခေါ်ပါဗျာရပါတယ်နော်အဲ့ဒါမျိုးမှတ်ထားစေအဲ့တော့ဘုန်းကြီးပြောချင်တာကဒီမလျှောက်ရဲခဲ့တဲ့ခါကျတော့တုတ်တက်မှုမရှိဘူးရှောက်ခွင့်မတိုင်းနဲ့တုတ်တက်မှုမရှိဘူးကို့အထင်နဲ့မှတ်တာဟုတ်ဒါဘုန်းကြီးကိုယ်တိုင်ကြုံပါတယ်မာစီရေးတိုင်းမှနေတော့ တန်ခါ100လောက်မှာဘုန်းကြီးတို့အဲ့ဒီမှာစစ်တာရွှေရောင်ဆရာတော်သူကပြန်တော့အရင်ပြန်တော်မူပါတယ်ဘုန်းကြီးတို့ဆရာတန်ခါ100လောက်တပားနဲ့စစ်တာဘယ်နိုင်မှာတော့အများကြီးလည်းရှောက်ခွင့်မတောင်းနည်းနည်းလေးရှောက်မြဒီတိုင်းမှဒီတိုင်းမှဆိုဒီတိုင်းမှမှတ်တော့ဒီတိုင်းမှဖြစ်တော့ဘာမှမတိုးတက်တော့အဲ့ဒါမျိုးဖြစ်တယ်အဲ့ဒါကိုနားလဲစေခြင်းတယ်ကိုခက်ခဲရှိရင်ဆွေးနွေးနိုင်မဲ့ဆရာကောင်းတမကောင်းလို့တယ်နော်ရှင်မေဂိယတို့ဘုရားအဲ့ဒါတိတိကျကျပြောသွားတယ် ရှင်မေကိယဒီတရားတွေတော့နာပြီးပြီတော့ကိုဆရာကောင်းဓမ္မကောင်းရှိရဆရာကောင်းဓမ္မတွေကလမ်းညင်ချက်သမထဝိပဿနာနဲ့ပတ်သက်လို့တိကျညွန်ကြားနိုင်တဲ့ဆရာစကားမျိုးရရမယ်ဒါဆရာကောင်းရရင်ဒါရတာပဲလေဒါမျိုးပေါ့အဲ့ဒီမှာပြောသွားတယ်အဲ့ဒီထဲမှာငါးချက်ပြောသွားတဲ့ထဲမှာဆရာကောင်းအဓိကနော်မိတ်ဆွေခုနဆရာကောင်းရှိရမယ်ကိုယ်မှသီလပြည့်စုံရမယ်ပြီးတဲ့အခါကျတော့ခုနက ဒီသမထဝိပဿနာနဲ့ပတ်သက်တဲ့စကားလွယ်လွယ်ကူကူရကြားနာရမယ်ဒါမျိုးတွေပေါ့နောက်တစ်ခါဥရပြညာနဲ့လေပြည့်စုံဥရပြညာရထားမယ်ကိုယ်သမပ္ပံလုံလဝိရိယလည်းရှိရမယ်ဒီ၅မျိုးအဲ့ဒီထဲမှာ ရှင်မေကြီးရကြပါလဲဆိုတော့ဥရပြညာရဖို့လည်းမခဲဆရာကောင်းရရင်ဥရပြညာရအောင်အထောက်နိုင်တာပဲဆရာကောင်းရရင်ကိုယ်သမပ္ပံနဲ့လုံလဝိရိယနဲ့ညီဆရာညွန်ပေးမှလေဟာဘယ်လိုအထောက်ဘယ်လိုအထောက်ညွန်ပေးမှပဲနော် သီလပြည့်စုံဖို့လည်းမခက်ဘူးဆရာကောင်းရတယ်အဲ့လိုမျိုးမှတ်တာဆရာကောင်းရတဲ့အတိုင်းကိုယ့်အခက်ခဲကိုယ့်အဆရာသမားဖြစ်ဖြစ်ပေးတယ်လေသမထနဲ့ပတ်သမလားဝိပဿနာနဲ့ပတ်သမလားဒါမျိုးဆရာမျိုးရှားအာမနာနဲ့ဒါမျိုးနော်ဘုန်းကြီးတို့ကဘုန်းကြီးကတော့အဲ့လိုရှားတယ်အာမနာကိုကျင့်တဲ့ကိစ္စနဲ့ပတ်သက်ပြီးလေ့လာတယ်ကိုယ်ရငငယ်ကြီးကြီးဆွေးနွေးတယ်ဟိုဘုန်းကြီးတို့ဆိုရင်မထူပါဘူးဒီကျောင်းမှာတရားစခန်းနေခုတော့ကိုကျောင်းကလည်းတီးကြကြ ဟုတ်သေးတဲ့အခါကျတော့နေရာထိုင်ခန်းတော့မပြည့်စုံတော့ကမ္ဘာတန်းဆရာတွေပင့်ပြီးမလောက်နိုင်သေးဘူးခါရဲဆိုကြောင်းရောက်လာပြီးကမ္ဘာတန်းဆရာတွေတရားဟောတာတွေဘာတွေလောက်ပြီးဆွေးနွေးပြပါတယ်မေးပြပါတယ်ချုပ်ကြောင်းရတယ်အဲ့ဒါမျိုးပေါ့အဲ့ဒီကကြောင့်ကိုယ့်အတွက်လည်းဘုသူတ္တရဘုန်းကြီးဟိုဒီလိုမေးမှုနဲ့ပတ်သက်လို့အတွေ့အကြုံတွေတခုပြောမယ်တန်ဃာတွေမှာသီလပြည့်စုံကျင့်တဲ့ကျင့်ဖို့ရှိတယ်ပရိဝုလို့ခေါ်တယ်မာနတို့ဒါတွေကျင့်အဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့တန်ဃာလောကမှာအငင်းခုန်ရှိနေ ခိုင်းရငင်းခုန်နေလည်းရှိတယ်။ဒါနဲ့ပတ်သက်ဘုန်းကြီးငယ်တော့ကလည်းကျင့်မှုတယ်ခဏခဏကျင့်မှုတယ်ဒီလိုသီလစင်ကြယ်ခြင်းတော့ပြန်ပြန်ပြီးတော့ကျင့်ရမကြမကြကျင့်ပေးရကိုယ်စိတ်ကိုစင်ကြယ်အောင်သီလစင်ကြယ်တော့စိတ်စင်ကြယ်တာစိတ်တဝိသုဒ္ဓိဖြစ်တယ်စိတ်တဝိသုဒ္ဓိဖြစ်မှတရားအထုတ်လို့ရအဲ့နဲ့ပတ်သက်ဘုန်းကြီးအကြာကြီးမေးခဲ့တာတော်တော်နဲ့ကိုလိုချင်တဲ့အဖြေမရခဲ့ဘူးအကုန်လုံးကိုဆရာသမားတွေအားစား ကျိုးဆရာတော်တွေကြတော့ဘုန်းကြီးတို့မိတာကိုတမန်ဆံကမိတယ်မှလည်းတမန်ဆံကဖြေတဲ့ဆရာတော်တွေလည်းအများကြီးတွေ့ရတယ်။တချို့ကြရင်တော့ဘုန်းကြီးပြန်ထောက်ပါတယ်အဲ့လိုမျိုး။နောက်ပိုင်းကျမှအကြာကြီးနေမှပြန်တော်မူသွားအင်္ဂလန်ကြွလာတဲ့ပါရိပါရိကုဆရာတော်မြောင်းမြဆရာတော်ဥညာဏိကတပည့်ဆရာတော်ဥညာဏိကတပည့်အဲ့ဒီဆရာတော်တပါးရောက်မှဘုန်းကြီးလိုချင်တဲ့အဖြေလေးပေါ့ပြဿနာလေးကိုပြေလည်အောင်ဖြေသွားတဲ့အဖြေလေးရတော့အဲ့ဒီတိုင်မှာဘုန်းကြီးနောက်တပည့်အဆက်ဆက်ပြောပါတယ် ဒါလည်းအဲ့ဒီဆရာတော်ကသူဆုံးဖြတ်မဟုတ်သူ့ရဲ့မြောင်းမြဆရာတော်ကြီးရွှေကျင်ဓာသမသာနာပဲမြောင်းမြဆရာတော်ကြီးကဒီလိုဒီလိုဆုံးဖြတ်ခဲ့တယ်ဆိုအောင်အာသဘောကျတယ်လို့အဲ့ဒီဆုံးဖြတ်ဒါမေးနိုင်လို့ဘုန်းကြီးအကြိုက်မေးခဲ့ရတယ်အဲ့ဒီပြဿနာတခုနော်ဒီကောင်တွေကကြာဘုန်းကြီးလည်းခဏလာပြောပါဘုန်းကြီးတော့ဖျားမဟုတ်ဘူးလေဘုရားဒီမေးတဲ့ပုံကိုယ်တွေကဖျားမဟုတ်ဘူးလေအကုန်လုံးမသိနိုင်ဘူးလေအဲ့ဒါမှတ်တာကိုယ်ခက်ခဲကိုဒီဘုန်းကြီးကအကုန်လုံးမဖြစ်နိုင်ဘူးမသိဘူး တဲ့ရင်ဆက်သွားပေါ့မတဲ့လို့ရင် ကိုယ်မကန့်ညီရင်တခြားမေးပေါ့အဲ့လိုမှတ်ထားမယ်နော်ဒီတော့ခုနကနမိတ်ပေါ်ကနေကြရင်ဒီဝင်လေထွက်နေတဲ့အဲ့လိုတိမ်မွေ့သွားတတ်တယ်တိမ်မွေ့သွားဒီကျုပ်မမြင်တော့ဖြတ်သွားတယ်နမိတ်ပေါ်ကနေပေါ့ဘာမှဆစ်ပြက်စရာမရှိဘူးတူနဲ့တူမတူဘူးနော်အဲ့လိုဖြတ်သွားတတ်တယ်အဲ့လိုဖြတ်သွားတဲ့အခါမှာခုနလိုဒီနှာခေါင်းဝါးတွေကပ်ပြီးတော့ နော်တတိနဲ့ညာနဲ့ဆင်ញင်ပြီးပြန်ကြည့်သိသိမွေ့ဝေလေးပြန်တွေ့လိုက်တယ်တချို့ကြဒီနမိတ်ပေါ်လည်းကအတူအရှိပိုင်း ခိုက်တာမှလည်းတမာရီအကောင်းရင်ပေါ်တတ်တယ်ချို့ကြလည်းဒီစားလည်းဆုံးပိုင်းမှလည်းပေါ်တတ်တယ်ချို့ကြလည်းဒီသိမ့်မွေ့တဲ့ပိုင်းမှပေါ်တတ်တယ်ပေါ်တဲ့ကပေါ်တဲ့နမိတ်ကတချို့ကြတော့ဘယ်လိုပေါ်လဲဆိုဒီလေးချောင်းမှပေါ်ရင်တိတ်ကောင်းတယ်ဒီလိုပေါ်ပေါ်တဲ့ပုံကနဲတယ်ဘယ်လိုပေါ်ရလဲဒီဒီဘေးပတ်ပတ်လေမျက်နှာပြီး စိတ်တရားကြည်လင်သွားပြီနိဝရဏတွေကင်းသွားပြီဆိုမှဒီနမိတ်တရားပေါ်ဒါကြောင့်ဟိုခုသင်ပေးခဲ့တဲ့နိဝရဏတရားတွေပေါ့နော်နိဝရဏရှုမှတ်ဒီအဲ့ဒါသိရေးကြည့်တယ်ဘယ်မှာရေးကြည့်လဲဆိုခုလိုဘုန်းကြီးတို့ဇံပိုင်းမှာလည်းရေးကြည့်တယ်ဝိပဿနာပိုင်းလည်းရေးကြည့်တယ်နိဝရဏတွေပိတ်ဆို့နေဘာသာမမရအောင်ဘာနိမိတ်မှမရအောင်ဝိပဿနာလည်းဒီတိုင်းပဲနိဝရဏတွေပိတ်ဆို့မှုတွေဖြစ်နေရင်တော့ ဘာညာမှမဖြစ်ဘူးအဲ့ဒါလေးမှတ်တာဒါတော့နမိတ်ပေါ်ကနေကြရင်ခုနလိုလေးလေးကတိမ်မွေးသွားမယ်ချုပ်ပြောက်သွားမယ်အဲ့ဒီခါကျရင်ကြိုးစားမှဒီတိမ်မွေးတဲ့လေးလေးကိုချုပ်ပြောက်သွားတဲ့လေးလေးကိုဘယ်လိုကောက်အောင်လုပ်မလဲဒါကပ္ပတန်ဆရာနဲ့ဆွေးနွေးသူသင်ပေးလိုက်မယ်အဲ့လိုဆွေးနွေးနေအဲ့ဒီမှာဒီပေါ်မှာကကကကကကလာရင်တကနမိတ်က၃မျိုးပေါ့ဗျာပရိကာမနမိတ်ဩဃနမိတ်ပရိဘာဂနမိတ်ဒီလို၃မျိုးရှိပါတယ် ပရိက္ခမနမိတ်ဆိုဝင်လေထွက်လေစမှတ်တဲ့ချိန်ကနေတမာရီအကောင်းလာတဲ့ခါမှာမိကိုရောင်တယ်ဒီလိုနဲ့ထိုင်နေအမိုက်တိုက်ကြီးတဲ့ရောက်သွားသလိုစခံစားရတယ်အဲ့လိုမျိုးဖြစ်တယ်တချို့ကြလည်းဒီလေးပေါ်မှာပဲမိကိုရောင်တွေဒီချို့ကြလည်းဒီခန္ဓာကိုယ်တို့ကိုရှုမှတ်နေတဲ့ခန္ဓာမိုက်မောင်သွားသလိုတောကြီးလည်းရောက်သွားတယ်မျိုးမိုက်မောင်နဲ့အမိုက်တိုက်လည်းရောက်အဲ့လိုမျိုးခံစားရတယ်အဲဘေးမှာတွေ့တဲ့နမိတ်ကတော့အဓိကမကြောက်ဘူးလေးပေါ်မှာတွေ့တဲ့နမိတ်မျိုးပုတ်ကောင်းတယ် အဲ့ဒါတော့မတွေ့တွေ့ချင်မှတွေ့တာပေါ့နော်တချို့ကြအလင်းရောင်ဒီဒီမျက်နှာဘေးပတ်ပတ်လည်းမှစာတွေ့ဒါတွေကိုတော့များသောအားဖြင့်တော့ဒီအဲ့ဒီလိုလင်းရောင်တွေ့တဲ့အခါဒုက္ခဝင်တာတွေလည်းမဖြစ်တော့ကြောနေတတ်တယ်ဒါတွေတွေ့ရင်ตาရတတ်တယ်အဲ့ဒါလိုက်ကြည့်နေတတ်တယ်အဲ့ဒါတွေမကြည့်နဲ့ပေါ့နော် ကိုယ်လောက်ကဒီလေးပေါ်မှာပဲကတ်နေအောင်ပြကြည့်ကိုင်းကိုင်းနဲ့ဒီအလင်းရောင်ကခုနနမိတ်ကဒီလေးပေါ်မှာကတ်လိုက်ကောင်း တချို့ကြဒီလေပေါ်မှာတန့်တွေ့တော့လေပေါ်မှာတန့်တွေ့တော့ပြောရတွေ့တော့ဗောဒီလေပေါ်မှာမိခိုးရောင်တွေ့ဒါပရိကမနမိတ်ဗောအဲ့ရနေဆက်ရှုမှတ်တယ်ဖြူရောင်တန့်လာရင်ဖြူဖွေးတဲ့ရောင်မျိုးဖြစ်လာဩကနမိတ်ဗောအဲ့ရနေဆက်ရှုမှတ်တယ်ကြည်လင်တောက်ပါတဲ့ရောင်မျိုးဖြစ်လာပရိပါကနမိတ်ဒီလိုခွဲပါတယ်ဘုန်းကြီးတို့ဘာပြဿနာရှိလဲဆိုဒီနမိတ်ပေါ်ကစားမှာနမိတ်ကမခိုင်မြဲဘူးမခိုင်မြဲတဲ့ခါကျတော့ဥမာမိခိုးရောင် စပြီးတော့တွေ့တယ်ဆိုပါလေချောင်းပေါ့မိကုံးရောင်တွေ့မိကုံးရောင်နဲ့ဒါလေးကတ်ကြည့်နေဝင်လေထွက်နေမမှတ်နဲ့ဟောမနမိတ်ကမခံမြဲသေးတော့မိကုံးရောင်ပြောင်းတာလေပြန်တွေ့လေပြန်တွေ့လေကိုကတ်ကြည့်ဒီကမိုင်းမိုင်းနဲ့ဒီကသမารီအားကောင်းလားမိကိုရောင်ပြန်တွေ့မိကိုရောင်ပြန်ကအဲ့လိုလုပ်မယ်နော်ဒီလိုလဲမှတ်တာဒီကတချို့ကြတော့ဒီလေချောင်းပေါ်မှာမတွေ့ပဲနဲ့ပြင်ဘက်မှာတွေ့တယ်ခုနလင်းအောင်တွေတွေ့မယ်အဖြူအောင်တွေတွေ့မယ်အဲ့ဒီဖြူအောင်တွေတွေ့တဲ့အခါကျတော့ချို့ကမ္မဒဆရာတော်မြန်မြန် ဒီနမိတ်ရောင်ဆိုတဲ့အနေနဲ့အဲ့ဒီဒီအလင်းရောင်ကိုအတင်းဖြူရောင်ကိုဒီလေချောင်းကအတင်းကဆွဲကပ်ခိုင်းတာမျိုးတွေရှိတယ်အဲ့ဒါမျိုးမလုပ်အောင်နော်အဲ့ဒါကြတော့လှုပ်ရှူတဲ့အတွက်ပျောက်တတ်တယ်ပျောက်သွားရင်အဲ့ဒါမှဘုဒ္ဓခဖြစ်တယ်ဒီလေးပေါ်မှာပဲတတိကကြည်နေသူကသူတမာရီအောက်ကောင်နေသူဒီဒီဒီလင်းနမိတ်ကဖြစ်မိโกရောင်မျိုးဖတ်ကလေးဒီမှာလာကတ်လိုက်အဲ့ဒီမိโกရောင်လေးတွင်မိโกရောင်လေးတိကကြည်နေပေါ့ဒါပဲတို့ဝင်လေထွက်လေဘာမှမဆရာမလို့ အာမိခိုးရောင်လေးပြောက်သွားလေပဲတွေ့အောင်လေပဲတီးကတ်ကြည့်နေဒီလိုလေးမှန်တယ်လေအိမ်မှာတိမ်မွေ့နေလိမ့်မယ်သေးသေးမြင်မြင်လေးဖြစ်ချင်းဖြစ်နေလိမ့်မယ်ဘလို့တွေ့တွေ့ပေါ့တွေ့တဲ့အတိုင်းကတီးကတ်ကြည့်အိမ်မှာနမိတ်ကစားပဲတော့ကွာလိုက်ခလိုက်ကွာလိုက်ခလိုက်ဖြစ်လိုက်အနမိတ်ကပြောက်သွားလေလေပြန်မှအနမိတ်ပေါ်လာနမိတ်ပြန်ကတ်အဲ့ဒီလိုလုပ်ရတယ်အဲ့ဒီလိုခက်ခဲနေလေပဲကတ်ကြည့်ကြည့်နေလဲကြည့်နေနေတမာရီခိုင်မြဲလာတယ်သူကသူလေးအဲ့ဒီနမိတ်ကခိုင်မြဲလာလိုက် အဲ့ရနေဆက်မှလာရင်မိကိုရောင်ကတမာရီအကောင်းလာရင်အဖြူရောင်ဖြစ်လာတယ်။မိကိုရောင်နေဖြူရောင်ပြောင်းသွားပြီဆိုလို့ရှိရင်ဥက္ကနမိတ်ပဲ။ဝါကောင်းလို့ဖြူဖွေးလာတယ်။အဲ့ဒီဖြူဖွေးတာလေးအသာလေးကတ်ကြည့်အောင်မယ်။နော်အဲ့ဒီမှာလေဒီနမိတ်တရားမခံမြဲဆိုရလာလေပြုတ်ကြသွားလေရလာလေပြုတ်ကြသွားဒီလိုဖြစ်တတ်တယ်။ပြုတ်ကြဆိုလေပြန်ပေါ်တာပေါ့ဗျာ။အဖြူရောင်ပြောက်သွားလေပြန်ပေါ်အာလေပြန်ကတ်အဲ့ဒီလိုလုပ်မယ်နော် အဲ့ရနေဆက်မှာတမာရီအကောင်လို့ဖြူရောင်းနေပြီးတော့ဗာပြစ်သွားလဲကျဲလို့တောက်ပကျလင်းနဲ့အလင်းနမိတ်လေးဖြစ်လာအဲ့ဒီကကြတော့အတိလေးကကြည့်တော့ဒီအလင်းရောင်ကိုစိတ်ကစိုက်ကြည့်လိုက်ရင်မျက်လုံးနဲ့ဖွင့်ကြည့်လို့ကြည့်လို့ရင်ဒီမျက်လုံးမှာအယောင်တွေထိခိုက်တတ်တယ်အဲ့ဒါသတိထားဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒီတချို့မာနာနီးတွေလည်းဒီဇံတွေတင်တယ်သူတို့ကြတော့အဲ့ဒီအလင်းနမိတ်ကိုဒီထားတယ်ပေါ့ ဓာတ်အိုင်းလို့ခေါ်တာပေါ့ဒီဟာမျက်လုံးနှလုံးရှိတယ်တတိယမျက်လုံးပေါ့မျက်လုံးတစ်ခုကြားမှာတားတယ်အဲ့ဒီအလင်းရောင်နဲ့ဒီတခြားနေရာတွေလိုက်ကြည့်တယ်ဘုန်းကြီးတို့ဘာပြဆရာတော်ကြီးတပါပေါ့မောင်တော်မြင်စင်တော်ဆရာတော်ကြီးတိုက်ရပြောအောင်သူနီးစနစ်ကကြဒီအလင်းနမိတ်တွေရလာပြီဆိုအလင်းနမိတ်ကိုသေးလိုက်ကြည်လိုက်အဝေးယူလိုက်နီးယူလိုက်တပေလောက်ကိုထားစထားခိုင်းတယ်ဒီလိုဝေးယူလိုက်နီးယူလိုက်ဝေးယူလိုက်နီးယူလိုက်အဲ့ရနေတပေပြေဖြန့်ကြည့်တော့ခုဘုန်းကြီးကကစရုပယ်နေတယ်ဆိုရင်ဖရီမောက်တွေက ကြောင်းပေါ့ဟိုဥဒရာကာရီကဥဂရုလိုရှိတဲ့ကြောင်းအဲ့ရဘုရားကြီးလမ်းဖုတ်ခိုင်းတာလို့အာရနဲ့ဒီစိမ့်ဟုတ်လားဒီလေးစီးတဲ့အကြောင်းကဘုရားလမ်းဖုတ်ခိုင်းတာဒီအလင်းနဲ့ဓာမီနဲ့ထိုးကြည့်လို့ပါဒီလင်းလမ်းစိုက်ကြည့်တာအဲ့လိုဗမာပြဘုရားတွေပူတာတော့အိန္ဒိယဘုရားပူတာတော့ဒီဟိုဘုရားပူတာတော့အဲ့လိုလောက်ခိုင်းတာနော်တာဝရိသာရှိတဲ့ဘုရားတွေအကာလီရာမှာရှိတဲ့ဘုရားတွေအဲ့ဒါမျိုးတွေခိုင်းတာအဲ့ဒါတွေကို ခွန်ကြီးတို့ဒီစာပေမှာတော့အဲ့ဒီနမိတ်တွေနဲ့ပတ်သက်ပြီးမကစားရဘူးဆိုတာလေးပြောသွားတယ်နော်ကစားရင်ဘာဖြစ်တာလဲဆိုတော့ဒီဝိသုရိမမှာတိုက်ရပြောသွားတာပါလဲဆိုနမိတ်ကိုအာနာပါနနမိတ်ခုနအာနာပါနကြောင့်ဖြစ်တဲ့နမိတ်ကိုပြလေကြောင့်ဖြစ်တဲ့နမိတ်အာနာပါနနမိတ် ကစားလို့ရှိရင်တဲ့လေအစုပုံကတိုးပွားခြင်းအပြစ်ရှိတယ်လေလေစုပုံကတိုးပွားသွားမယ်ပြီးတော့အာနာပါနကမ္မထာဆိုတာ ထိမှုထင်ရှားလေးထင်ရှားတဲ့နေရာလေးတတ်မှတ်ထားတယ်။အဲ့ဒီတတ်မှတ်ထားတဲ့အတွက်အနာပါဒနမိတ်ကစားတဲ့အခါကျသူနမိတ်ကလွတ်သွားတဲ့အတွက်ဒီနမိတ်တွေမခံမြဲတော့ပျောက်တတ်တော့ပေါ့ဗျာ။ပျောက်တတ်တော့ဘာဖြစ်လဲဆိုတော့ဒီစိတ်ကူးနဲ့လိုက်ပြီးတော့ဖျားဖူးကြတယ်အဲ့ဒါမျိုးတွေဖြစ်တယ်။ဘုန်းကြီးတို့ဘုရားကဏိဆရာတော်ကြီးကတော့သမာဓိသိအကောင်းလာတယ်။အကျုံးသူကတော့ဘလောက်ကစားစားပြတ်ပုံမရအောင်။ဒီဖောက်တော်ဆရာတော်ကြီးတော်တော်အကောင်းလာတယ် ဘုန်းကြီးတို့ကတပတ်၁၀လောက်နဲ့ဒီနမိတ်လေးပေါ်လာသွားကစားတော့ပျောက်ရပြီပျောက်တော့အိမ်မှာဒုက္ခတွေဖြစ်တာပဲအဲ့ဒါမှတ်ထားဖို့နော်ဘုန်းကြီးကတော့ဘယ်လိုယူဆလဲဆိုတော့သူတို့ခိုင်းတဲ့အတိုင်းတော့ဘုန်းကြီးလောက်ခဲ့ဘူးပါတယ်အဲ့ဒီဆရာတော်နောက်ပိုင်းကျတော့အဲ့မကြိုက်တာနဲ့ဆရာတော်တော်ပြီလို့ဘုရားဘူးတွေမခိုင်းပါနဲ့လို့မလောက်ချင်ဘူးဉာဏ်နဲ့ရတယ်ဆက်ညွန်ပါဘာဖြစ်လို့စိတ်ထဲမှာဘယ်လိုခံစားလဲဒီဘုရားဖူးခြင်းကြောင့်ဒီလိုဘုရားတွေလိုက်ဖူးခြင်းကြောင့်လည်းကိုယ့်ရဲ့မကောင်းတဲ့စိတ်ကငြိမ်ဝတ်သွားတာကုံသွားတာမှမဟုတ်တာ အဲ့ဒါကြောင့်ဘုန်းကြီးတိတ်မလုံချင်စိတ်ကမပါတော့တခြားတွေခိုင်းပါဗျာဒီရချင်းဆရာတော်ကြီးရှောက်ရှောက်ရဲလို့ပေါ့ရဟုတ်လို့မရှောက်ရဲရင်တော့သူခိုင်းတဲ့တိုင်းပဲလုံးပြီးတော့ရှောက်ရဲတော့ဘုန်းကြီးရှောက်လိုက်တော့အဲ့ဒါကြီးကိုလောရတော့မကြိုက်တော့ဆရာတော်အဲ့ဒါအဲ့ဒါကြီးမသိညင်ပါမသိပါတော့နဲ့မလုံချင်တော့ဘူးလို့အဲ့လိုတွေခိုင်းတာဟိုဘုရားဖူးလိုက်ပါဒီဘုရားဖူးလိုက်ပါအဲ့လိုခိုင်းတာလုံးလို့အဲ့လိုစိတ်ထဲကခံစား ဒါကြောင့်နော်ဒီဖရာဖူးယုံနဲ့အပေတကားမပိတ်ဘူးမကောင်းတဲ့စိတ်မှမကုန်တော့ဟိုတချို့ဆိုရင်အိန္ဒိယဖရာဖူးခြင်းတဲ့ပုံဖရာဖူးလုပ်နေတဲ့ပုံကိုယ်တွေကသူကစီးယုံတာကိုနော်အိန္ဒိယဖရာဖူးမရောက်ဘူးရင်အပေဖရာဖူးရောက်ဘူးအပေတကားပိတ်တယ်လို့ဘာလို့အဲ့လိုပြောတာနော်အဲ့ဒါကိုဘုန်းကြီးရည်စရာတိအောင်ပြောပြပါနဲ့ ဗမာတွေကအခုမှဆိုတော့အိမ်နာနေတဲ့အိန္ဒိယလူမျိုးတွေဆိုဘယ်တော့မှပဲမကြတဲ့သဘောရှိပဲ။အဲအိန္ဒိယမှာမွေးကြတော့ဒီမှာအခုတစ်ခေါက်ပဲတော့ဘူး။အဲ့ဒါသူစဉ်းစားကြည့်။ဒီကရညံနဲ့စဉ်းစားရတယ်နော်။အဲပြောချင်တာဒီမှာခုနအာနာပါနောကြောင့်ဖြစ်တဲ့နမိတ်တွေကိုမကစားပါနဲ့။ဒါလေးမှတ်ထား။မကစားရင်ဘာဖြစ်လဲ။ပျောက်လဲသွားတတ်တယ်။ဘာဖြစ်လို့ကိုယ်တမာကြီးမှမခံမြဲသေးတာ။မခံမြဲမနဲ့သွားကစားတော့ပျောက်တတ်တယ် ဒါမျိုးမှတ်တာအဲသူ့ရဲ့နမိတ်ကအယောင်မျိုးမျိုးရှိတာပေါ့နော်အဲဒီမှာပြီးတော့မစင်စားရဘူးနော်အဲဒီလိုနမိတ်ပေါ်လာတဲ့အချိန်မှာနည်းနည်းသတိထားစရာတစ်ချက်ဘုန်းကြီးထပ်ပြောပါမယ်အဲ့ဒါဘာလဲဆိုတော့နမိတ်ပေါ်လာတဲ့အချိန်မှာ စိတ်တမာရီတွေတိတ်အကောင်းတယ်တိတ်အကောင်းတဲ့ခါကျခုနနမိတ်ကစားတဲ့ခါမှာဝေးယူလိုက်နီးယူလိုက်လှုပ်လို့ရတယ်လို့ပဲအရာဝတ္ထုတစ်ခုခုပေါ့ဘုန်းကြီးဒီမှာကြုံပါတယ်တခါတည်းရောက် ကျောင်းမှာလာရှုမှတ်တယ်ဘုန်းကြီးတွေဆရာတော်ရင်းနေသွားထုတ်ပြီးကျောင်းမှာလာသူသင်ပေးတယ်သူအဲ့လိုလေးနမိတ်လေးတွေရနေအိမ်ပြန်ရောက်တော့သူကကစားတာကစားတယ်ဆိုကြည်လိုက်တာပေါ့စိတ်ထစိတ်ဒီတမာရီအားကောင်းနေတဲ့ကကြာစိတ်ကူးတဲ့အတိုင်းဖြစ်တတ်တယ်သူဘုန်းကြီးတို့ဗြိမောက်ကနေအားထုတ်ပြီးသူအိမ်ပြန်ပြီးအားထုတ်တယ်လူရသည်ဆိုတော့အပြင်ထွက်ပြီးစဉ္ညာရှောင်မှတ်တယ်သူထိုင်တယ်အဲ့လိုလုပ်တော့အိမ်ချောင်းဝင်နေချင်းလာရေးအတာနေတာ လာရတာနေတဲ့ခါကျသူလာမင်းကြီးပြလာမင်းကြီးကြီးသလားမသိဘူးဆက်မလာမင်းကြီးကြီးလားစိတ်ကပုံမှန်ကြီးလာမင်းကသေးသလားမသိဘူးသေးပြန်ကြီးလိုက်သေးလိုက်ကြီးလိုက်သေးလိုက်လို့ဖြစ်တယ်အဲ့တော့ဒီဟာတွေကိုကြောက်နာဝမရှိတော့သူ့ကိုသွားပြောသူ့ကိုလည်းဒါမှမတွေးကြုံမရသူကြီးတော့လာဒီတိုင်းပဲဒီကောင်မောက်တော့ဆိုပြီးတော့တခြားဘုန်းကြီးကြောင့်သွားပရိတ်တွေယူပဋ္ဌာန်းတွေယူပရိတ်တွေတက်ပဋ္ဌာန်းတွေတက်နောက်မှကြားလို့ဘုန်းကြီး အာခင်ဗျာကျုပ်ကသင်ပေးတာဒီပြန်မေးမှာပေါ့လို့အဲ့လိုဖြစ်တတ်တယ်နော်မလားနော်နမေအားကောင်းတဲ့အချိန်သွားပြီးတော့သွားမကြည့်နဲ့အဲ့လိုသွားကြည့်လိုက်အဲ့လိုစိတ်ကူးတဲ့အတိုင်းဖြစ်တတ်တယ်အမှားတွေအားကောင်းတဲ့အချိန်ဒါကြောင့်အဲ့ဒီအချိန်မှာစိတ်မကူးပါနဲ့ကိုယ်လောကဒီပေါ်မှာကတ်နေအောင်မြင်အောင်ကြိုးစားပါလိုမှတ်ထားမယ်နော် တခါအဲဒီဒီမှာပြောစရာရှိတာတမာရီကအဲ၃မျိုးနော်တမာရီ၃မျိုးရှိတယ်။ဘာလဲဆိုတော့ ခဏိကတမာရီခဏိကတမာရီဆိုတာကတော့ဝိပဿနာ ရှုတဲ့ပုဂ္ဂိုလ်များခဏိကတမာရီလို့တယ်ဇံပိုင်းသွားခြင်းတဲ့ပုဂ္ဂိုလ်ကြတော့ဥပ္ပစာရတမာရီအပ္ပနာတဲ့တမာရီလို့တယ်။ဒါနှစ်ခုမှတ်ထားမယ်နော်။ဘုန်းကြီးတို့ဝိပဿနာဇံတိုင်းမသွားခြင်းဘူးဝိပဿနာပဲတက်တက်ရှုမယ်ဆိုခဏိကတမာပါတယ်။ခဏိကတမာရီဆိုတာဘာလဲဆိုဒီကမ္မဋ္ဌအာယုံမှာ မပြတ်မနတစ်ခုသောအချင်းအားအဖြစ်ဖြစ်နေရတယ် ဝင်လေထွက်လေမှန်နေဝင်လေထွက်လေပေါ်မှာပါပဲအမြဲတမ်းကတ်နေတတိမြဲနေရမယ်ပြောတဲ့တကူသောအချင်းအဲ့ဒါကိုတမာရီလို့ခေါ်တယ်ဧကကရာလို့လည်းတစ်ခါတလေသုံးတယ်ဧကကရာဧကတိဧကကအာယုံအာယုံတကူထဲမှာဖြစ်နေရမယ်ဒါကိုဒီမှာဗာပြောတယ်ထိုခဏိကတမာရီဒီကမ္မထအာယုံနဲ့မပြမလားတကူသောအချင်းအပြင်ဖြစ်လေအဲ့ဒါကိုပြောတယ်အာယုံတကူထဲမှာကတ်နေရမယ်ခဏိကတမာရီတဏှာထိုင်တဏှာလို့နှစ်နာရီလို့ထိုင်နှစ်နာရီလို့ဘလောက်ကတ်နေရမလဲဆို နိဝရဏဟိုနေရာကြီးဘုန်းကြီးတို့အရင်ဘက်ကနိဝရဏရှုမှတ်တဲ့နေ့တွေပြောခဲ့ပြီအဲ့ဒီဟာကြီးလွတ်သွားအလွမ်းမမခံရအောင်ဇံရောက်နေတယ်လို့ကိုစိတ်ကိုမတုံမလုံးတီးနေရမယ်အဲ့လိုမျိုးအဲ့ကြမှာခရိကသမားတွေပါဗရမတော့ဒီမြင်ကများကြားကများလည်းခရိကသမားဒါလည်းမှန်ပါတယ်အဲ့ဒီလောက်ကတော့မှတ်ထားပါဘာဝိပဿနာညာမှမ ခုနလိုခဏိကသမာဓိအာယုန်တစ်ခုတည်းမှာကိုအကြာကြီးတီးနေရမယ်စัญญမနိဝရဏတရားတွေလည်းကိုယ်အလွှမ်းမိုးမခံမဲ့ဇံရတယ်လို့ကို တည်ငြိမ်နေရမယ်တဏှာတိုင်းတဏှာလုံးဒီအာယုန်မှာကမယ်နှစ်နာရီတိုင်းနှစ်နာရီအဲ့လိုကတ်မှဝိပဿနာဉာဏ်နဲ့ဖြစ်ပါအဲ့လိုမကိုက်တော့ဝိပဿနာဉာဏ်မဖြစ်ဘူးဓမ္မတာဇာမိုင်းသွားရင်တော့ဥပ္ပစာရသမารိအပ္ပနာသမารိဒီနှမျိုးရှိတယ် ဥပ္ပဆရာတမာရီဆိုတာဒီဇန်ရဲ့အနီးနားမှာကပ်ဖြစ်တဲ့တမာရီမျိုး အပ္ပနာတမာရီဆိုတာဇန်ရတဲ့အခိုက်အတန့်ကိုခေါ်တယ်ဒီနှစ်ခုလည်းခွန်ကြီးတို့ကိုယ်ကိုယ်ပြပြောပါမယ်ဒါလေးမှတ်ထားစေခြင်းနဲ့ဥပ္ပဆာသမารီနဲ့အပနာသမารီထူခြားချက်ဆိုဝိသုဒ္ဓိမမအတိအကျပြောပါဒီဥပ္ပဆာသမารီဖြစ်နေတဲ့ခိုက်တာမှာခုနအလင်းရောင်လေးကပ်မှတ်နေတယ်ပေါ့ဗျာအလင်းရောင်လေးကပ်မှတ်တဲ့အခါမှာဥပ္ပဆာသမารီ သဘောကဘာလဲဆိုဒီအလင်းနမိတ်လေးကိုကပ်ပြီးမှတ်နိုင်တယ်အဲလိုရှုမှိုင်ရှုမှိုင်နဲ့တကားလင်းနမိတ်ကရှုမှိုင်ရှုမှိုင်နဲ့အိပ်ပြောဖြစ်သွားတတ်တယ်ဘဝင်ကြတယ်လို့လည်းဖြစ်တတ်တယ်ဥပ္ပစာရသမารီခိုက်တော့သူကဇိုင်းငါလေးတွေကိုမဆင်ញင်နိုင်ဘူးပြန်ပြောပါမယ်ဥပ္ပစာရသမารီခိုက်တာမှာဒီနမိတ်ကို အာရုံပြုလို့ရပါတယ်ပရိပါကနမိတ်နော်နမိတ်ကခါတလီပရိပါကနမိတ်ကိုအာရုံပြုနေမိုင်းမိုင်းနဲ့တကားလေး ဒီဟာလေးမိုက်မိုက်နဲ့တိမ်မွေ့တဲ့ခါကျတော့ဘာဖြစ်သွားလဲအိပ်ပျော်သလိုဖြစ်တတ်တယ်ဘဝင်ကြတတ်တယ်ဇိုင်းကလေးလုံးဝမဆင်ញင်နိုင်ဘူးဥပ္ပစာရသမารိအခိုက်တာအဲ့ဒီလိုဖြစ်တယ်အပ္ပနာသမารိရောက်တဲ့ခါကျတော့ဒီဇိုင်းကားတွေကိုဆင်ញင်လို့ရတယ်ဇိုင်းကားဆင်ញင်မှဇိုင်းရတယ်အပ္ပနာသမารိရောက်မှဒီဇိုင်းကားတွေကထင်ရှားပေါ်တယ်ထင်ရှားဆင်ញင်လို့ရတယ်နော်ခုနလို အဘသမารိအမနာသမารိဖြစ်သွားရင်လုံးဝဘဝင်မဖြစ်တော့အိပ်ပျော်တယ်လုံးဝမဖြစ်ဘူးဘာဝနာဆွမ်းအကြောင်းမို့အိတ်ချင်တဲ့စိတ်မဖြစ်ဘူးတညာလုံးတနေ့လုံးဇံဝင်စားပြီးနေနေနိုင်တယ်ဒါလေးမှတ်ထားမယ်နော်ဥပ္ပစာရသမารိခိုက်တန်းကြဇိုင်းကားတွေကထင်ရှားကြမဲ့တဲ့အတွက်ဆင်ញင်လို့မရဘူးနမိတ်အာမကောင်းသည်မမြင်ဘူးဇိုင်းကားဆင်ញင်တယ်အဲဒီပြိပာကနမိတ်ကိုတော့သူကပ်ပြီးမှတ်နိုင်တယ် အဲ့လိုမှိုင်မှနဲ့တခါတည်းလေအိပ်ပျော်သလိုဖြစ်သွားဘဝင်ကြသွားတယ်လို့တောင်းတယ်နော်ဇိုင်းကောင်မဆင်ញင်နိုင်ဘူးဒါပေမဲ့ပြိပါနမိတ်ကိုအာယုံပြုလိုက်အိပ်ပျော်သလိုဖြစ်လိုက်ဒီလိုဖြစ်နေဘာဖြစ်လို့လဲဒီတမာရီဘာဝနာဆောအာနေသေးလို့အဘဒံတမာရီရောက်သွားပြီဆိုလို့ရှိရင်ဇိုင်းကားတွေထင်းရှားရှားပေါ်လာတယ်ထင်းရှားဆင်ញင်လို့ရတယ်ဇိုင်းကားတွေဆင်ញင်လို့ရတဲ့အတွက်အိပ်ပျော်တာမျိုးမဖြစ်ဘူးဒီနမိတ်ပုံမှာပဲခိုင်ခံမြဲတီးနေတဲ့ တည်ပြီးတော့နေတဲ့အတွက်ဘာဝနာစွမ်းသိကောင်းတယ်ကောင်းတဲ့အတွက်တညာလုံးတနေ့လုံးဘယ်လောက်နေရမလဲမှတ်နိုင်တယ်အိပ်ပြောတာအိမ်လိုက်တာမရှိဘူးဇာမန်ရောက်သွားတယ်တကယ်ဇံရသွားတယ်ဒါပြောချင်တာဇံမရသေးရင်တော့ခုနအိပ်ပြောတာတွေဖြစ်လိမ့်မယ်ဒါကြောင့်တချို့ကြတော့ဒီအိပ်ပြောတာအိမ်လိုက်တာတွေကိုမက်တီဖိုရီနဲ့ရောတတ်တယ်မက်တူလို့ခေါ်တော့ဒါမျိုးမှတ်တော့နော်အဲဒီနေ့ဒီလောက်နဲ့သိမ့်မယ်နော်အောင်းလိုက်ထိုးသွား ဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။